ဘုရားမှာရှိစာပွဲရှိလို့ရည်စင်မှာရှိပိုင်းကထည့်ထားလို့အဲ့ဒါနောက်ပိုင်းနဲ့လွှဲပေးပါလို့ဆိုပြီးတော့မေတ္တာရက်ခံပန်ကြားရပါတယ်။တိုင်းရှိစေတရားဝဲစရအောင်ယနေ့သာသနာတော်2544ခု ကောဇာတက္ကရီ1362ခုနှစ်ဥတုဟေမန္တဆောင်းလရာသည်နတ်တော်လာဇံ14ရက်နေ့ညမဟာယံကုံတိုင်းယံကုံမြို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးတီထောင်တရားပြသတော်မူရာမဟာကြီးသာသနာရိပ်တာဝဲ50ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲတွင် ဟောကြားအပ်သည့်သုတ္တန္တပိတကခုတ်တကနေကေဓမ္မပရပါဠိအဋ္ဌကထာတွင်လာရှိသည့်ဝိသခာတိနာ ဥပောတတိကာနာဝတ္ထုသုတ်တံဓမ္မဒေသနာအဲဒီသုတ်တံဓမ္မဒေသနာရဲ့ဆိုလိုချက်အ ਨੇ ဒိပဲယူ၍ဘုန်းကြီးတို့မူအယနာမပေးရမယ်ဆိုရင်တော့ဖောဝတ္ဓုယုတုတဲ့ ပါတယ်တုံးပြိဿနို့တရားအင်္ဂလိပ်လိုပြောရင်အဲ့ဒီကအင်္ဂလိပ်လိုပဲပြန်ရနော်သင်ဘာအတွက်လှုပ်ထားလဲတဲ့ပါတယ်တုံးအဲအဲ့တော့ဘာအတွက်လှုပ်ထားလဲဆိုတော့ကိုကုသိုလ်လှုပ်တဲ့ရည်ရွယ်ချက်မူဝါဒရှင်မြင်လေးကိုအာယုံယူထားပေါ့ ထိုတရားဒေသနာဟောကြားမိဖြစ်၍ဤရှင်ကိုဤပလင်းနဲ့သာသနာမြေတခွင်တွင်သာသနာပြုခွင့်ရအောင်ကိုလလွယ်ဆယ်လဘွားဘဝလည်းနှလုံးပကုံးလည်းနဲ့သေဝဘာတော်ကြီးနဲ့နဲ့လူဖြစ်အောင်ကြွေးမွေးလာခဲ့ရလို့ဤရှင်နှစ်နှစ်သားရွယ်ကဘဝတစ်ပါးပြောင်းသွားကွယ်လွန်သည့်အနန္တကျေးဇူးရှင်မြတ်မိခင်တော်တော်မေ သာထွေကျုံငယ်ကျုံတပါဘာဝရှင်များဟောသင်္ကန်းနဲ့ရှင်ရန်ပြုနေတဲ့ရဲ့လို့50တစ်ချိန်မြောက်ငါးကြီးဆရာတော်ဘုရားကြီးဩဝါဒခံယူပူဇော်ဝယ်ဆင်နွယ်ကြညောင်းသူတော်ကောင်းတို့ဖူးမြင်ခွင့်ရသလိုအာရဝံမျောဖူးမျောခွင့်ရတော်မမူရှာသည့်မိခင်ကြီး25နှစ်တာကာလပရိယတိဓမ္မတွေရွယ်ဆောင်လို့29နှစ်တာကာလ ပฏิပါတိခြေစကားလို့ဖြင့်ရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာမကြားဂျပန်အင်္ဂလအမေရိကန်ကနေဒါနိုင်ငံများသို့မဟာတတိပရာတရားဟောကြားပေးလူနေရလို့ယနေ့မျက်မြင်သူတော်ချင်းတို့ဂုံယူခွင့်ရသလိုအာယဝံမျောဂုံယူခွင့်ရတော်မမူရှာသည့်မိခင်ကြီး သာထွေကျုံငယ်ကျုံတစ်ပါးဟောကြားညွှန်ပြသည်မှာတတိပဋ္ဌာန်တရားဓမ္မအဟုသည်ကိုယနေ့မြင့်မြင့်သူတော်ကျင်းတို့နာယူမှသာအာထုတ်ခွင့်ရသလိုစကမိုင်မိနစ်ပိုင်နာရီပိုင်များကြာနာအာထုတ်ရှုမှခွင့်ရတော်မမူရှာသည့်မိခင်ကြီးတတော်59ခုနှစ်သိက္ခာတော်40အတွင် သာပင်ခြင်းတစ်ပါးဤသာသနာတွင်အာနိလူတငဲ့သည့်၈ချက်၅သိန်းရောကုသိုလ်မင်္ဂလာတော်တို့ကိုဘုန်းကြီးတို့ဘဂိုးတိုင်းပြုမြပင်ခြင်းလမ်းမဟာကြီးသာသနာရိပ်သာဖွင့်လက်ခါဖြင့်ယေရှုရှင်မဟာကြီးဆရာတော်ဘုရားကြီးရဲ့တာဝန်ပေးချက်အရာဝါတွင်3လတကူတလပေါင်း4လတနစ်တနစ်ရက်ပေါင်း120 အရလေးမျက်နာလာလာသမျှယဟန်ရှင်လူသူတော်ပြုတို့အားဝင်ကြွေးမရှိ ကုသိုလ်ပြည့်အခမဲ့မနေ့ချာလေးတာမိရေစေပစ္စည်းလူတန်းခဲ့တာ24နှစ်ရာသီရှိခဲ့ပါပြီအဲ့ဒီတွင်ယဟန်သာမဏေတိလာကျုံဟုတ်လို့တဲ့ရှင်ရနွမ်းပါသူတို့အသင်္ကန်းတပိတ်ပရိခရာဝတ်တယ်လူတန်းခဲ့တာလည်း24နှစ်ရှိပါပြီဝါဆိုပြီးလာပြီကျော်ရှိရနေ့ရောင်တိုင်းရောက်တိုင်း ရှင်မြလုံးဆိုင်ရာ900ကျော်သံဃာတော်တို့အားဓမ္မောက်စွမ်းတက်လက်ထောပါစွမ်းတက်လက်အုံစွမ်းတက်လက်ယူယူစွမ်းတက်လက်ဟင်းလေးခွက်နဲ့သံဃာပေါက်ဇာယိရမတရားရမသည်တထောင်ကျော်တာအထိဆိုပြီးတော့သံဃာပေါက်လူတန်းခဲ့တာ24နှစ်ရာသီရှိခဲ့ပါပြီယခုလေလူတွေစီးပွားရေးကြတဲ့ဆိုသဖြင့်ပြုမျိုးမှာဆွန်းလောင်းသူနေပါလို့ 900ကျော်သံဃာတော်တို့အမြန်မာလာဇန်4ရက်နေ့ရောက်တိုင်းရောက်တိုင်း3000ကုန်3000ကုန်လူတာ14လရှိသွားပါပြီတရားဟောသွားတဲ့နယ်မြေတိုင်းမှာဆောင်ရွက်သောပုဂ္ဂိုလ်များလွယ်ကူပါကမြို့လုံးကျွတ်တန်ခိကဒါနဆွန်းလှူခဲ့တာ14မြို့နယ်ရှိခဲ့ပါပြီညမပြည်မှာစာသင်သားတရားကျော်ရှိတဲ့တိုက်တွေ1000 1000ကျလှူဒါန်းခဲ့တာကျောင်းပေါင်း90ရှိပါပြီ။ မဟာကြီးနဲ့ဗမာပြည်ဟိတ်တာဌာနတထောင်တထောင်ကြီးလူခဲ့တာလေကျောင်းပေါင်း90ဝန်းကျင် ရှိသွားပါပြီအမေရိကရောက်ခြင်းကနေယူကြားစီပြည်နယ်မှာမြန်မာဗုဒ္ဓဘာသာဘုရားတဲမဲ့ဆိုလို့ကြံ့ငွေတသိန်းအင်္ဂလန်ဂျပန်နိုင်ငံဘုန်းကြီးကျောင်းတွေမှာလည်းပဲထိုက်တယ်လို့လူခဲ့တာယနေ့ကုသိုလ်တော်အရရ85သိန်းကျော်မြရှိသွားပါပြီထိုကုသိုလ်တော်တွေကိုယနေ့မျက်မြင်သူတော်ခြင်းတို့ သာဓုခေါ်ခွင့်ရသလိုအာရဝံပြောသာဓုခေါ်ခွင့်ရတော့မမှုရှာသည်မိခင်ကြီးသောမိခင်ကြီးပြည့်စည်သည်မှဘာဝဤရှင်မြောင်းသင်္ခါနဲ့ရှင်ဟံပြုတော်မူလို့တတ်တော်80ဝါတော်30အယဘဝနာထဇန်လွန်လေးပြီဖခင်ကြီးဥဒ္ဓမိကသောမိဘနှစ်ပြားနဲ့တရားနာသူများဘုလူတို့ဤမိခင်ဖခင် ဆွေရှင်မျိုးဆက်ပေါင်းတို့ကိုပလင်မွေကနဦးကယေရှုကစိတ်မြော်၍တရားနာဖိတ်ခေါ်မိမာတာပိတာရောဗုဒ္ဓသာဒေတိတံဓမ္မဒေသနာဇာတာဌာနာအာကံတဝါနာသူနန္တုဣဒ္ဓမန္တပါ မာတာပိတရောမိဘကျေစုမြေမုတ်ဥကိုယေရှုဟာမျောလွန်တိတ်ပေါ်၍ဣတောလေတနုရိုင်းတလျက်နေညာမမေဘဝင်ခွေလဲ နေ၍မယမရဏသေမင်မမြင့်အာနာခောသီတာရောက်လူရွာပြေထားလိုက်ပါသွားတဲ့သာလာမြေဖြောကမဲတော်မဲတော်များနဲ့တရားနာသူရရှင်လူတို့ဤမိခင် ဖခင်ဆွေရှင်မျိုးဆက်အပေါင်းတို့သည်ဤဓမ္မနပံဓမ္မစီရိုက်ချောတိဖို့ ဖာဏီပြုပြင်တတ်သာရှင်သည်ဗလင်ပွေနံရန်ကုန်တိုင်းကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးသာသနာပြုရမဟာကြီးသာသနာရိပ်တာ51ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲကြီးဝဲကြီးရှင်သာဖာရင်ဓမ္မယုံခမ်းမဆောင်အတွင်ရှိသောဇာတဌာနာ ဗမ္မတကဓမ္မတာရောက်ရှေလီယာယာတန္တရာဘဝဘုံဌာနစီကအာကန္တဝါနာသမောင်တပါရှေရဏထား၍ရွှေအာဝံမြောဖိတ်ခေါ်လီတံနာယံကြာယာခဏတော်နှင့်ဆောလင်မကြာလာရောက်ပါ၍ ဗုဒ္ဓသာဘာဝရှင်မြဝတ္တံဖြင့်သင်လွန်ခြေယုံပလင်ဘုံဝဲညာဟုံကောမြူတင်ထုရှတံသာယဟံဤဒေဝိတာရှင်မင်းကိုစားသဘောထား၍ဟောကြားတော်မူအမှာဝေသောဓမ္မဒေသနာသုံးပုံပိဋက9ရက်နိကေ ကိုယ်သွေအင်္ဂါဓမ္မကနာ8000 4000မှာပါဝင်သည့်သင်္မာအတွက်လှုပ်ထားလဲခေါ်တရားဒေသနာတော်ကိုသူနာတုကြည်သာရွှင်ပြအာရဝံမျောသာတော်ထာမောက်ကောင်းညိုရောက်အောင်ဝမ်းမြောက်ဝမ်းသာအပြည့်ကလေးလာရောက်ခါ နာကြနိုင်ညပါစေကုန်တတိဘာဖရာလည်းမထဲနဲ့ဥလည်းမချနဲ့နောက်ဆုံးတရားဝဲပြီးမှဥချပါဖရာဆိုတာ သာဓုဆိုတဲ့ပါဠိစကားထဲမှာဟုတ်ပါဘုရားမမဘုရားတမဘုရားကောင်းမဘုရားဆိုတဲ့စကားစုတွေပါပြီးသားပါဘုန်းကြီးတို့ပြိဋ္ဌာကအခွန်လိုဈေးတွေဖွင့်ထားလို့လေကိုအယမ်းမဲ့ဖြုံးတီးနေတာနဲ့ကိုင်းတော်ပြီလို့မိဘဘိက္ခောသနာခံရတဲ့ဓမ္မကဝေတိဓမ္မမမကဓမ္မသူတေတိဓမ္မကရုကဖြစ်ကြတဲ့တရားနာသူတော်ကောင်းတို့ဟာလည်းပဲ မိဘနှစ်ပါးမှမွေးဖွားဆင်းသက်လာသူတွေဖြစ်ကြလေသောကြောင့်လောကမှာလျောက်ကြဘယ်နှယောက်ယူယူရနိုင်တယ်မယားမိမဘယ်နှယောက်ယူယူရနိုင်တယ်သာသမီဘလောက်မွေးမွေးမွေးပွားနိုင်တယ်ဒါပေမဲ့လူတကူတဘဝလူတယောက်မှာတော့ပြအမေဟာတယောက် အဖေသာတယောက်သာရှိတယ်မှာတယ်မှန်ရဲ့လား ဒါကြောင့်ရေစားမရတဲ့မိဘနှစ်ဖြာကိုဒုပရိဒသတ္ထိရှာရှိကစာကျင်နာကြွေလူကျင်နာပေလို့အယေတယုနှချုမိဘကျေးဇူးတော်အနန္တတွေကိုစပ်ပြီးနိုင်ညပါစေအကယ်၍ဘဝတစ်ပါးပြောင်းသွားကွယ်လွန်ပါလေကုသိုလ်ရေပြုတာတုခေါ်ခြင်းမြဝေလို့နတ်တွေမိဘကျေးဇူးတော်အနန္တကိုတရားဓမ္မနဲ့ဆက်နိုင်ကြပါစေဘုန်းကြီးတို့ ဟောထားတဲ့သွေးနဲ့ရေးတဲ့သာသနာအမိကျေးဇူးမကျေငါမသေးဘူးမိဘကျေးဇူးကိုဖြင့်အသက်ပေးဆသူရွေသေးချလို့ကြွေဟောင်းဖြေရွှေဦးရီမြုပ်ကြပါကြစတဲ့ခေါင်းကြီးနာမည်နဲ့မိဘကျေးဇူးစတရားတွေများစွာရှိပါတယ်ခြားသောညီတော်နောင်တော်တို့ဟောဖို့တဲ့မိဘကျေးဇူးစတရားတွေအများကြီးရှိပါဇာမေပညာရှင်ဟန်သူတော်ရှင်လူသူတော်ရှင်တို့ ရေးသားစီရင်ခဲ့တဲ့မိဘကျေးဇူးဇတ်တရားစာအုပ်တွေလည်းပဲရှိပါတယ်အဲ့ဒါတွေကိုဖွေးရှာနာကြား၍ကျေးဇူးမှတ်သားပြီးတော့ရေးစားပြန်မရနိုင်တဲ့ကိုမိဘနှစ်ပါးရဲ့ကျေးဇူးဇရာသမားကျေးဇူးယရဏသုံးပါးကျေးဇူးတွေကို စပ်ပေးနိုင်ရပါစေလို့ခြေကမေတ္တာထားခဏဘုန်းကြီးတို့ဟောမဲ့တရားကပါတယ်လေ သင်ဘာအတွက်လှုပ်ထားလဲဆိုတဲ့တရားအဲ့ဒီ question လေးကိုဘုန်းကြီးတို့တရားတော်များကို အုံနောက်နှလုံးသားနဲ့အဖြေရှာထားကြပေါ့။ကိုင်နာကြကြရအောင်။ဧဝမေသုတံပါဠိတော်တွေကိုင်နေရဖြစ်တော်ဟုခေါင်းကြီးတောင်မေ့နေတယ်ပရိသတ်ချောက်သွားပြီထင်တယ်ဟမ်။ ယထာတန္တိနာကိုပါလောတိဣမံတတ္တာပုဗ္ဗာရာမေဝိဟရန္တောဝိသခာတိနံဥဘောတတိကနာအာရပကတိတိယထာတဏိနာကောပါလောတိမန္တမဒေသနာယထာတဏိနာကောပါလောစဖြာတိဤတိမာတွယ်လောက်ထာလေခောဓမ္မဒေသနာတော်ကို သတ္ထာလူနာပြမသတ္တဝါတို့ဤနဝုမမိတဝရိဆရာဖြစ်တော်မူသောဘုရားကိုရောမြတ်သည်သာဝတိယသာဝတိမြို့ဤသာဝတိယဂောတလတဝေဘာသာဝတိမြို့ဤအရှိစုစုရ၌ရှိသောဘုဗ္ဗရာမေကျောင်းတကားပုံညာဝဒနာကျောင်းအမဝိတာခာ သာသမီနှချက်မြေလေးရာ မြစ်ရှိထောင်တို့သည်ကျောင်းမြင်ရာဝယုတိကကိုကတိကျောင်းတော်ကြီးဆောက်လို့တိကကိုကတိငါလာကြကြောင်းဤတဲ့ချဘွယ်ဆင်နွယ်ကျင့်ပါတိကကိုကတိပေါင်း29ကရေမစ္စမနောရရောစွာဆောက်လုပ်လူတာအသောပုဗ္ဗာယုံခေါ်ရွှေကျောင်းတော်၌ ဝိဟရံတော်ရူပါဇာအရူပါဇာတို့ဖြစ်နေခြင်းဒိဋ္ဌဝိဟာရမေတ္တာကရုဏာမုရိတာဥပေက္ခပွားမြမများတို့ဤနေခြင်းမြမဝိဟာရလျောင်းတရသွားသက်ရှိတ attva များတို့ဤပြောင်းလဲ၍နေခြင်းဣရိယာပဋ္ဌဝိဟာရခာရိယမာကရုဏာသမပ္ပ ခာရိယနိရောဓသမပါခာရိယမလသမပါဝိဉ္ဇတရားအာထဝေနေခြင်းအရိယဝိဟာရဤလေးဝါတို့ဖြင့်မြတ်တာရှင်ပြောတရင်သုံးဆာနေတော်မူခြင်းဝိသခာတိနံဝိသခာစာရှိကုန်သောဥပောတတိကနာဥပုံနေမှာဥပုံဆောင်ရတဲ့အမျိုးသမီးတို့ကိုအာရဝယိဝတမှုအကြောင်းပြု၍ ကတေတိနောက်ယခုလူများအတုယူခြင်းစေသာရဲ့လို့ဒေသနာကမုတ်ခွေအားလုတ်ပြင်ထုံနှုံမသွေဩကြတော်မူခဲ့ပါပေတတိဘုန်းကြီးတို့ရဲ့ရှင်တော်ဗုဒ္ဓဂေါရမဖရာ သတ္တောတိရှာကာလတုံငါဝေတာလီရာတိယောသာဝတိအာလဝီကောတာမိတကဘကယငမကရာကုရုမိစ္ဆတာယိပိမသွဲသွဲတွင်ကောတလာတိုက်ဝင်အမ္ပါသာဝတိမျိုးရဲ့ရှေစုစုမာယ၌ရှိတဲ့ပုပ္ပါယုံကြောင့်ဘာကြောင့်လဲဘာထချိုက်နှလုံးစင်းနဲ့ပုပ္ပါယုံကြောင့်တဲ့ ကျောင်းတကာကြီးကဘယ်သူပါလဲကျောင်းအမအာသမီမြေမြေရှစ်ထောင်နဲ့ကျောင်းမြင်နေရဝရာကကျောင်းတော်ကြီးဆောက်လုပ်ထားကကျောင်းရည်စဲချပွဲဘဏ္ဍလကြာကုန်ကြငွေက ကောင်းနှချက်ခုနကလေးကုံဆောက်လုပ်ထားတဲ့ပုပ္ပယုံကြောင့်မကင်အောင်မွေလျောစံပြောနေစဉ်ကာလဝိသခာစတဲ့ဥပုပ်တဲ့အမျိုးသမီးတွေကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့တရားဓမ္မနောင်ရခုလူများအတုယူခြင်းစေသားရဲ့လို့ဟောကြားခဲ့တဲ့ဒေသနာတရက်ပေါ့ဒီတော့ဝိရုဇ္ဇာကြောင့်မဟောကြားမိ ဘုဗ္ဗာယုံကြောင်းဖြစ်ပေါ်လာဘုံဆိုတာခွန်ကြီးတို့ပြိဋ္ဌဘုသူတ္တအဖြစ်နဲ့အာယုံယူကြရအောင်သာဝတိမှာဇေရောเจ้าကြီးလို့54ကလေးကုံမိချေမနော ရေရောစွာနာရပိမိသားစုတို့ဆောက်လုပ်ထားတဲ့เจ้าရှိအဂုဒီပုပ္ပါယုံเจ้าကလည်းတမိုင်းကျင်ရာအင်မတန်စိတ်ဝင်စားကြရာဘယ်လိုလဲဆိုရင်ဘုန်းကြီးတို့ဗုဒ္ဓခေါရမလက်ထက်သက်တော်ထင်ရှားကာလမှာ မဟာလတာဆိုတဲ့တန်ဇာဝတ်ရတဲ့အမျိုးသမီး3ဦးရှိခဲ့ဘဏ္ဍဦး3ဦးပါဗျာတဲ့ဝိတာခကြောင့်မကြီးရဲ့နေ့ဘာလူလာစေသူရေကရောမန္လိကဒေဝီရဲ့3ကောသလမင်းကြီးရဲ့သမီးတော်စုံရဲ့အဲ့ဒီမဟာလတာတန်ဇာဆိုတာကိုးကတိတန်တယ်မန္လိကတန်ဇာဆိုပြီးတော့အခုခေတ်ခေါ်ကြတယ် မြို့သမီးတွေနားထွင်းတဲ့အခါစီပုံဆလွယ်ဘောင်းတော်စသည်ဝတ်တဲ့အဝတ်ကိုမန္လိကတသာလို့ခေါ်တာအဲ့ဒါနောက်မှဖြစ်တဲ့နာမည်နာမည်ရင်းကမာလတာတသာတဲ့ခေါင်းကနေရှော့ပြီးတော့ခြားလိုက်ရဲ့မြို့သမီးများအတွက်ဟိုဘနောက်မှာတကားတဲ့ကော့ပြန်လို့တကယ်ရွှေကြီးငွေကြီးနဲ့ကျောင်းသားဗရမယအနှစ်အသားတွေကိုရက်လို့ချုပ်ထားတာလက်ခကြီးရဲ့ တသိမ့်ပေးအဲ၄သိမ့်ပေးအဲတသိမ့်ပေးရပြီးတော့လော့တာ၄လကြာရှင်မြောင်ငါးကြီးအားရှိတဲ့လူမှသာလင်ဝတ်နိုင်တယ်တဲ့အေးမန္လိကတဇဖြစ်ပေါ်လာပုံကတော့လမစားရတဲ့တရားသူကြီးတွေက ခုံတိုက်မှုကြောင့်ဗန္ဓုလစစ်သူကြီးကို ကောသလပင်အထင်မှားလို့သား32ယောက်တို့နဲ့အတူဆိုပြီးတော့ကွမြခံရ အဲဒီချိန်ကသမန္လိကဒေဝီသည်ဝမ်းလဲသောအထိတ်အမှတ်နဲ့မောဖဲထားခဲ့တဲ့မဟာလတ္တတ္တာကိုဖျားပြိဋိဘံစမ်းလို့မြို့ရကနေတလျှောက်အလောင်းတော်လှဲ့လေအပူဇော်ခံတဲ့အခါမှာမန္လိကဒေဝီပန္နုလစစ်သူကြီးကတော်ကအဲ့ဒီကိုးကလေးတန်နဲ့တန်စာကြီးနဲ့ဘုရားရဲ့ ယောကလအလောင်းတော်ကိုလွှမ်းခြုံပူဇော်လိုက်လို့အလူရှင်ရဲ့နာမည်နေအပြင်မန္လိကတန်သာလို့ဒါနောက်မှဖြစ်လာထအဲတော့တဲ့တာဝတိမှာအနာတပိန်တို့ဝိသခာတို့ဟာ သာသနာရေးနဲ့ပတ်သက်လို့စံပြပုဂ္ဂိုလ်တွေဘာပုဂ္ဂိုလ်တွေအနာတပိန်ဆိုရင်လည်းပဲသာသနာတော်အတွက် အဲဒါကလှူဖို့ဒါကအိမ်သုံးဖို့လို့ဘယ်တော့မှခွဲထားတာမရှိဘူးဘုရားမူရှိတန်ခါလိုတော်ရှိတယ်ဆိုရင်အိမ်ကသွမိုးခွာသွားပါစေသူ့အတွက်အပြုံးမပြတ်ပါဘူးတဲ့ဒါကြောင့်ဒါနပိကဆွန့်ကျင်ရမအဘိပိုးပိုးကဲကဲသာသာလွန်လွန်ရတ္တကမွေ့လျော်တာပိကဆွန့်ကျင်လှူဒါန်းရမယ်ဆိုရင်ဘယ်တော့မှလက်မတွန့် အမြဲတမ်းစိတ်ဓာတ်ကြည်လင်းပေါ်ပါ အာရကျင့်နှံ့နေတဲ့အနာတပိန်ကိုဖရာကိုယ်တော်တိုင်ဒါနာဘိရတဆိုတဲ့ရှေးအခေါ်တော့ဧတရက်စုယခုအခေါ်တော့အကယ်ဒမီစုပေးထားအေးအဲဒါလိုပဲတဲ့ဝိသခါတို့တွေလည်းသာသနာသမိုင်းမှာဘုန်းကြီးတို့တရားဓမ္မများ အတူယူကျင့်30ရာရှေ့ဆောင်လမ်းပြတွေအများကြီးရှိခဲ့ပါ အဘုသာဝတိမဝိသခာတိခုနှစ်နှစ်သမီးလေးကသသောတာပန်တရားတရားဓမ္မတွေကျင့်ကြံပွားများအထုခဲ့အဲလိုအထုခဲ့လို့ဘုရားစွမ်းရည်တွေ့မြင်ပြီးယုံကြည်မြတ်လားစွာဓမ္မစွမ်းရည်တွေ့မြင်ပြီးယုံကြည်မြတ်လားစွာသံဃာစွမ်းရည်တွေ့မြင်ပြီးယုံကြည်မြတ်လားစွာအရိယကန္တငါးသီလလုံးဝပြည့်စုံရာချိုးတဲ့သောတာပန်တို့ရဲ့ဂုဏ်ကြီး၄မျိုး ပြည့်စုံခဲ့တဲ့တွတ်တာကြောင့်ယရဏသုံးပါးမှာကိုင်းဆိုင်ယူတင်မှုဆိုင်ရာအင်တာမှစီကံစနစ်ရှိအလိုစနစ်ရှိတော့ဟိုမြို့ဒီပါဟိုရက်ွက်ဒီရက်ွက်ကတော်ဝိတာကကျွန်တော်ကျမတို့တန်ဃာပဏိယပဏထောင်ပဏဆယ်ဘုရားမှုရှိတဲ့တန်ဃာတွေဆွင့်ကြွေးခြင်းလို့လာရောက်ပြီးတော့စီမံပေးပါအဲဒီလိုသူ့ကိုဖိတ်မှန်တက ပြုတ်ကြအဲဒီပြုတ်တဲ့အထက်မှာရည်ရွယ်ချက်၃မျိုး 1ဝိသခာရဲ့ကိုဂရေတာမဟာလတ္တတဇာကြီးကို အနိအစကြည့်ရှုလိုတာကတကြောင်တရားမှုရှိတန်ခါနဲ့ကြွားဝင်လို့သာသနာရေးဆိုင်ရာမှာ စနစ်တကျပြုပြင်စီရင်တတ်တဲ့တွေ့တာကြောင့်ဘုရားမှုရှိတန်ခါချမ်းသာဖို့ကတကြောင်နောက်တခုဝိသကတတ္တရာ28တော့ အသက်ရှည်တဲ့ပုဂ္ဂိုလ်ကျွေးမွေးလှူဒန်းရရင်ကိုယ်လည်းပဲအသက်ရှည်ခြင်းအကျိုးရတယ်ဆိုတာတကြောင်လို့ဘယ်နှကြောင်လဲအဲ့ဒီ၃ကြောင်နဲ့အလှအလှကိုစီမံမှုဝိသကဖိတ်ကြဝိသကကိုကရေရန်ဆိုရဲမလတ္တာတန်စာကြီးဝတ်ရှင်သွားလို့ဘုရားမူကြီးတန်ခါချမ်းသာအောင်ကြာရဏနာပြုပြင်စီအဲ့ဒီအလှဝဲပြီးတဲ့အခါကျတော့သူ့အိမ်ပြန်လာလို့အကယ်၍ ဈေးတော်ဝန်ကျောင်းနာရောက်တယ်ဆိုပါစို့အဲဒီအခါမှာတဲ့ဒိုကိုကလေးတန်းနဲ့အဝတ်တန်းစာကြီးချွတ်အဝတ်နဲ့ထုတ်ပြီးတော့အိမ်ပေါ်မှာလေးလက်ထဲပေးထားအလေးမြပြုတ်လိုက်တဲ့ပုဂ္ဂိုလ်ရှိကတ်တဲ့အခါကာလမှာရွှေတွဲလွဲငွေတွဲလဲနဲ့အဲလက်နဲ့ခရမ်းမိကြောင့်စသည်ကင်မသွားရကောသလဘုရင်ကြီးတို့လည်းပဲဘုရားကျောင်းတော်ဝင်တဲ့အခါသူ့ရဲ့ မင်းတို့ရဲ့အရှင်းတန်းသာဆိုတဲ့မင်းမြောက်တဲ့သား၅ပါးချွတ်ပြီးတော့ပြင်မဲ့ထားခဲ့ပါတော့ဗုဒ္ဓဘာသာ သူတော်ရှင်များအတုယူကျင့်သုံးဖို့ပေါ့ဟုတ်ပါလားအဲ့ဒါနဲ့ဘုရားတာရှိခိုးဝှချလို့ရှင်အာနန္ဒာနဲ့ကြောင်းကြီးကြောင်းရတန်ဃာတော်များလို့အပွဲဖြားဖြားပြီးမင်းများရှိစေပြီးတော့မှလက်ဦးလေးချီပြီးတော့နောက်ဆုတ်သွားလိုက်ကြတာဟောအဝတ်ထုတ်ကြီးမိကြံရခဲ့ ယမဲရောက်တော့မှဘယ်မလဲငါ့အိုဆိုတော့သခင်မကြောင်းမမေ့ခဲ့ပြီအေးအေးပြန်ယူကြည့်သို့တော့နေရာရွေ့ရင်မယူခဲ့နဲ့အာသခင်မပစ္စည်းပဲဘာဖြစ်တယ်လဲလို့ဆိုတော့မဟုတ်ဘူးလေတဲ့ငါပစ္စည်းကိုတန်ဃာတော်ကင်ရင်ငါကလှူပြီးသားတဲ့ဗျာကင်သူပစ္စည်းတန်ဃာကင်ရင်ပါတယ်လို့ဘယ်နဲ့လို့ပလင်မောကဆင်းပြီးတော့နှထွတ်ချောင်းလိုက်ရမလား နိုင်ငံသားပြန်ကြီးဆိုတော့အင်္ဂလိပ်လိုဟောရနတော်မချောင်းရင်ငကုတ်ချရမလားတမန်ကြွပါဖေရကူညီပေရစီဆိုတဲ့နေရာအထိပေါ့ကာယအခုဝိသခါကသူပစ္စည်းတန်ခါကာယင်ပါတယ်တော့လှူပြီးသားတဲ့ဒါနဲ့အိမ်မောမလေးကသွားကြည့်တော့ရှင်အနန္ဒာကလည်းဩတက္ကမကြီးသူ့ဝတ္ထုမေ့ခဲ့တယ်ဆိုပြီးတင့်တော်တဲ့နေရာရွှေ့ထားလိုက်တော့နေရာရွေ့နေသဖြင့်မယူပဲပြန်လာတဲ့အခါသိလိုက်ပြီး ငါပစ္စည်းတန်ခါကင်ပြီးသားသို့တော့တန်ခါနဲ့ယရနာမအားစဘူးအဲ့ဒါပြန်ယူကြည့်ဆိုပြီးတော့မြို့တဲ့လက်ရောင်းတဲ့အခါမှာဝယ်နိုင်တဲ့လူရှိတယ်ဝတ်နိုင်တဲ့လူမရှိဘူးသူကရှင်မြောင်ငါးကြီးအားဆောင်နိုင်မှဝတ်နိုင်တာအဲ့ဒါနဲ့လောကပြောပြောရင်တော့သူပစ္စည်းသူပြန်ဝယ်တယ်ပေါ့လေအမှန်တော့သူပစ္စည်းတန်ခါကင်လဲလို့တန်ခါပစ္စည်းကိုသူကိုးကြိပေးပြီးတော့ဝယ် အဲကျောင်းမြင်နေရကကိုကလေးကျောင်းဆောက်ထားကကျောင်းရည်စဲချထားကအေးပေါင်း29ကလေးကုန်းဆောက်လုပ်ထားတဲ့ဘာကြောင့်ပုံဘာယုံကြောင့်ရေတော်ကျောင်းကသာဝတိအနောက်တောင်အရက်မှာရှိတယ်ပုဗ္ဗာယုံကျောင်းကသာဝတိမြို့ရဲ့အရှိစူးစူးအရမှာရှိတယ်တဲ့အဲဒါသာသနာသမိုင်းမှာအင်တန်ထေရှားတဲ့ဝိသကာတို့အကြောင်းပြောရင်တော့ မိုးလင်းသာသွားမယ်ကုန်တယ်လို့မရှိပါဘူးသူကြောင့်ဆောက်ထားတဲ့အခါပဂတိအိုးအလုံး60ဝင်တဲ့တကက်ရွှေဦးကြီးတွေဝိသကထားတာသာသနာတော်ကြည်ညိုပုံကတော့အတုယူစီရမကောင်းဘူးလားအတုယူစီရလေးထဲပါဦးခွန်လိုစည်းတွေဖွင့်ထားပါတယ်ပိုက်တံမပေးရပါဘူးတို့လူတွေတခါတည်းအဖျားအဖျားဖျားပြောတယ် မဟုတ်ရကြတော့အာမဗန္ဒီပါဖေယသာဓုပါဖေယ။ကဲအတုယူစီရမကောင်းဘူးလား။အေးအဲ့ဒါအတုလည်းယူချမော။ကဲရှိတယ်အဲ့ဒါသူကြောင့်ဖြစ်ပေါ်လာဘူးတမိုင်းရှင်။ဒါတော့အမျိုးသမီးကဥစီဆောက်လုပ်တဲ့ကြောင့်ဆိုတော့ဆက်ဆံရေးစီယုံရေးကောင်းဥပုံနဲ့ရောက်တဲ့အခါကျတော့လာအတော်တို့ညမတို့မြေတို့တူမတို့လာကြလာကြ ကျောင်းတော်သွားလို့ဥပုသ်ဆောင်တင်ရလာရအောင် ဟောဝိသခာကလေမနဲ့စာနေစာအဖြောယမကနဲ့လွတ်အပ်တာတွေအကုန်လုံးလှူတမ်းပြီးတော့တာဝယူမယ်လို့အဲ့ဒါတိမ့်သွင်းပြီးတော့ခေါ်လာလိုက်တယ်အေးအဲ့ဒီမှာလူအနှံငယ်ကြံလုံးပေါ့လေပိဋကတော်တော်များတဲ့အခါဝိသခာကအုပ်စု၄စုခွဲလိုက်60ကအထက်80သို့မဟုတ်80ကအောက်60အတွင်းတစ်ဖွဲ့ 60ကအောက်40 40ကအထက်80အဲ60အတွင်းတစ်ဖွဲ့40ကအောက်20 20ကအထက်40အတွင်းတစ်ဖွဲ့20ကအောက်73နဲ့73နဲ့ကအထက်20အတွင်းတစ်ဖွဲ့လို့အမျိုးသမီးဘယ်နှဖွဲ့စာရဲတော့မပါဘူးဘုန်းကြီးကဇာလံပေါ်လွင်အောင်ဆိုပြီးတော့ထက်စာကတော့၄စုပဲမဟာလကိဋ္ဌယောကိမတ္တဥပ္ပတ္တိကာဇာတထ ဝိသခကမေမဟာလကိထျောရွယ်ကြည့်ကြတဲ့အမေကြီးတို့ဒုံမေတင်တော်သည်ကိမထံပဲကျွငါပါရည်ရွယ်ချက်ပါစုတောင်းနဲ့ဥပောတရိကတတတဥပုဆောင်ရပါသလဲကိုင်အမေကြီးတို့ပြောကြသမှာအုံမေကြီးတို့ကပါရည်ရွယ်ချက်စုတောင်းနဲ့ဥပုံဆောင်ရတာလဲအရိကမေကဖြစ်ကြတဲ့မဲကြီးတွေကမန္လကိတ်ထီယောမဲကြီးတို့သည်မဲကြီးတို့က အမဩဝိသခမယငါတို့သည်ဒိဗ္ဗသမ္မာဒိဋ္ဌာချိစိတ်ချမ်းသာကိုပါရိဟမာနာလိုလားတောင်းနာနှစ်သက်ရှုတောင်းရလျက်ဥပောတရိကဇာတမ္မာဥပုပ်ဆောင်ရပါကုန်လေဝိသခာတို့တတွေအသက်ရွယ်တွေကြီးပြီလူဘဝကထွက်ခွာရတော့မဲ့နောက်ဆုံးမဲ့အချိန်ရောက်လို့လူစည်းစိမ်ခံစား권မရှိတော့တဲ့တွေ့တာကြောင့်ဒီဥပုပ်ကုသိုလ်ခြေခံထား နတ်ပြည်မှာတဲ့ဝဲဘက်ကနတ်သား900ရာဘက်ကနတ်သား900နဲ့ပျော်စံခြင်းလို့ဥပုံဆောင်နာအမေကြီးတသိုက်ဘာတသိုက်တို့ဂိုင်းဆိုလိုက်မိမအိုမြနတ်ပြည်အားဤထာဥပုံဆောင်ရသည်မိမအိုမြ နတ်ပြည်အားဤထာဥပုပ်ဆောင်ရသည်အေးနယ်လေးရရွာလေးရွာဆိုတော့ကိုမြို့ကိုရွာရောက်တော့ဟောသူပါခေါ်မဖြူဆရာတော်ဘုံမပြောတဲ့ညိုကျော်ဆရာတော်သားမဲတဲ့ဗရမ ्या ကဆရာတော်ဗာဏီယာဟောတယ်လေထွင်ပြန်ပြောတတ်အောင်ကိုင်းတစ်ခေါက်လောက်ဆိုကြည့်စမ်းမမိမ့်မအိုမြ နာပိအာယိဓာဥပုဆောင်ရသည်တော်ပြီဒုတိယ40ကအထက်60 60ကအောက်40အတွင်းမှာမေတိမိတ်ထီရောအရွယ်အလားရှိရတဲ့မြို့သမီးတို့ဒုံမေပိတင်တို့ဒီလည်းပဲကိမတံပဲကျွငါပါရည်ပဲချက်ပါစုထောင်းနဲ့ဥပောတရိကတတ္ထဥပုဆောင်ရပါသလဲ အဲဒီလိုအရွယ်အလမျိုးသမီးတွေမေးတဲ့အခါမှာမေဇိမတိယောအရွယ်အလရှိတဲ့မျိုးသမီးတွေက အမအိုဝိတာခာမယံကျွန်တော်မြို့မတို့သည်တပတိဝသမုဆနာထာယလေဇုမယတဖာဘဘဝကလွတ်မြောက်ဖို့ရဥပောတတိကသတ္တမဥပုပ်ဆောင်ရပါကုန်လေမိမ့်မလဖြစ်တဲ့အရွယ်ပုဂ္ဂိုလ်တွေကဘာအတွက်ဥပုံဆောင်တာတဲ့ တို့မြန်မာပြည်အိမ်အောင်ရေးတယ်တော်တော်များများကြားသိနေရတယ်ငကရုံးကတော့ချစ်လိုက်တာဥကိုတုံလို့တယောက်နဲ့တယောက်ကိုနာမည်ဆုံးအောင်မခေါ်ရဘူးရက်ဆက်တဲ့စိတ်ငါတဲ့ဆိုမှတို့လို့ခင်မောင်ခင်မောင်သာသမီ၃၄ယောက်မွေးဖွားဇာတိယုတ်တွေပေါ်လာတော့ခင်မောင်မဟုတ်တော့ဘူးနောင်ချိန်နောင်ချိန် ဟဲ့နင့်ငါဖယားမှတ်လို့ကိုယ်ပဲတာဖွတ်ထွက်မှတောင်မမှန်းသိတဲ့ဟဲ့အကောင်ကြီးရဲ့အဲ့တော့ယောက်ျားကလည်းအောင်မဲအောင်မဲဒင်းကပြောအပ်သေးရှိသေးငါကလည်းပဲအမရာကိဏရီမတ္တိတာမူလာတို့လိုပါဟာအဲ့ဒါလေးတွေလည်းဘုန်းကြီးတို့တရားတော်မှာများဘာသာသာသနာလူမျိုးရဲ့ရည်ကြည်မှုထားပြီးတော့မေတ္တာတရားနဲ့ပြန်လီသိမ့်သွင်းကြပေါ့ဗျာ ကိုင်းဆွန်လိုက်မိမလမြလင်ဆိုအားရှောင်ရှားဥပုစောင်းရသည်မိမလမြလင်ဆိုအားရှောင်ရှားဥပုစောင်းရသည်တစ်ခေါက်ဆိုလိုက်ပါ အေးနောက်တစ်ပွဲကြတော့ကဒရုဏတိယောတဲ့40ကအောင်20 20ကဓ40ရွယ်ရှိကြတဲ့မျိုးသမီးတို့ဒုံမေပိသင်တို့သည်လည်းဗကိမထာမေကျုံငါဘာရွယ်ချက်ပါဆူတောင်းနဲ့ဥဘောတရိကသတ္တထာဥပုံဆောင်ရပါတယ်ကဲကဲကဲအမိတို့ကရောပြောကြသမှာအုပ်ဘယ်လိုရည်ရွယ်ချက်ဆူတောင်းနဲ့ဥပုံဆောင်ရတာလဲဆိုတော့ တရုဏိတိယောနှစ်ချက်ကအထက်လေးချက်လေးတကောက်နှစ်ချက်ရွယ်ရှိကြတဲ့အမျိုးသမီးတွေက အမဝဝိသာခမယကျွန်တော်မျိုးမတို့သည်မယကျွန်တော်မျိုးမတို့သည်ပရမကာပိရှိဟုစွာသောကိုယ်၌ဗုဒ္ဓပတိလာပါယသာဥယရဏဖွားမြင်ဖို့ရောက်ဘောတရိကသတ္တမဥပုပ်ဆောင်ရပါကုန်တယ် အိမ်တော်သလောကခြေချတဲ့နှစ်ချက်က40 40ကအောက်20အတွင်းမြို့သမီးတွေကဘာရည်ရွယ်ချက်နဲ့ဥပုသ်ဆောက်ကိုင်းဆိုလိုက်မိမ့်မငယ်မြသာဥအားဤသာဥပုသ်ဆောက်ရသည်မိမ့်မငယ်မြသာဥအား မိထားဥပုံဆောင်ရသည်တစ်ခေါက်ဆိုအေးနောက်တစ်ဖွဲ့ကတော့စမောလာအဖွဲ့ဘာအဖွဲ့တော့အေကုမာရဂိဋ္ဌိယော73နှစ်မှထက်နှစ်ထက်နှစ်စကား73နှစ်အရွယ်ရှိကြတဲ့အိုးငါမြေမတို့ ဒုံမေပိသနောတိလည်းပဲဣမတံမေကျုံငါပါရွယ်ချက်ပါစုတောင်းနဲ့ဥပောတရိကတာတတာဥပုံဆောင်ရပါသလဲအဲဒီလိုမေးတဲ့အခါကျတော့မှအမေကံဖြစ်ခဲ့တဲ့အမျိုးသမီးတွေကကုမာရကတိယော73နှစ်မှ20ကအောက်73နှစ်အရွယ်ရင်ဘုံမှာမတန်းရတဲ့အပြိုပြန်ကလေးတွေကအမအိုဝိတခါ မယံကျွန်တော်မျိုးမတို့သည်မယံကျွန်တော်မျိုးမတို့သည် ပတိကုလကမနထာယကာတစီတိုက်တလုံးရာဒူးကြီးကြီးရှိတဲ့ယောက်ျားကောင်းတယောက်ရဖို့ရာဥပောတရိကတတမဥပုပ်ဆောင်ရပါကုန်နေတဲ့။ကိုင်မိမပြိုလေးများကဘာရည်ရွယ်ချက်နဲ့ဥပုပ်ဆောင် တိုက်တလုံးပါတစီရာထူးကြီးကြီးရှိတဲ့ယောက်ျားတယောက်ရဖို့ရပါလို့တဲ့ကိုင်းဆွန်လိုက်မိမ့်မပြိုမြလောက်လေကျင်ပဲအားဤသာဥပုပ်ဆောင်ရသည်မိမ့်မပြိုမြဤသာဥပုပ်ဆောင်ရသည် ရှင်ဘအားဤသာဥပုပ်ဆောင်ရသည်တစ်ခေါက်ဆိုေပရိသ၄စု၄ဘုတ်အဲ့ဒီထဲမှာမေတ္တံဖိုသံနိဗ္ဗာန်သာမြန်ပါသလားမပါဘူးဗျာဘုရားလက်ထက်ကအမျိုးသမီးတွေတောင်မပါရင်တော့ ယူတို့လည်းပါမှာမဟုတ်ပါဘူးဟမ်အိုင်တို့ကတော့ခံမှန်းတယ်လေအေးအဲ့ဒါလေးဘုန်းကြီးတို့တရားတော်မှာမြန်သတိထားကြဗျာအာကုကေဘာသာရေးဆောင်ရွက်တဲ့အခါမှာ forward တို့ယူတို့တဲ့သင်ဘာအတွက်လောက်ထားလဲဆိုတာအဲ့ဒီကစခဲ့တာအဲ့တော့ဘုန်းကြီးတို့ပြိဿကတော့နားထောင်ကောင်းအောင်တော့ပြောမှန်ပေါ့လေ I do for နိဗ္ဗာန်ဘာပါလဲ အေးကျွန်ုပ်ပြုလုပ်တာနိဗ္ဗာန်အတွက်ကျွန်ုပ်ရဲ့ပြုလုပ်ချက်ဟာနိဗ္ဗာန်အတွက်နိဗ္ဗာန်အတွက်ကျွန်ုပ်ပြုလုပ်ပါသည်လို့အတန်ကောင်းတော့ဟစ်ကြမှာပါပဲဒါပေမဲ့ဘုရားရှင်လက်ထက်ကဟာဒီမှမပါရင်တော့အခုဟာဒီလည်းပဲဟာဒီလည်းပဲအိုင်တို့ကတော့ပါမယ်မထင်ပါဘူးအဲကိုင်းဒါပြင်ဆိုမိမ့်မအိုများမိမ့်မ မိမလမြာမိမငယ်မြာမိမပြူမြာမိ အေးဒါနဲ့နောက်ဆုံးပြိဿစုံတော့လာသွားကြစို့ဘုရားဓမ္မသရဏဂုံသီလခံပြီးတော့ဥပုံဆောင်ရသို့လို့ဘုရားရဲ့ကန္နာကုတိတိုက်ရှိရာသုံးဘုံဓမ္မယောဟောကနဲ့သွားအာလုံးပရိသစုံတဲ့အခါဝိသခါကအပိုင်အပိုင်အပိုင်နဲ့ဆိုပြီးတော့ခုနက မေးစီစစ်ခဲ့တဲ့အကြောင်းကိုပြန်ပြီးတော့လျှောက်ထားပါတယ်အဲဒီလိုလျှောက်ထားတဲ့အခါဘဂဝါတံသုတ်တဝါ တို့မြတ်တော်ဘုရားကဝိသကာလျှောက်ထားတဲ့တကကြာရတော့ဩလူတွေတက်ခက်ပါလားအမှန်တော့ယထာတဏိနာကောပါလောကာဝပါဇင်တိကောစရာယောစရာသမစ္ဆုစာအာယုံပါလင်တိကောစရာလောကမှာနွားကြောင်သားတွေကထုတ်ချင်းတပြားနဲ့နညောနှပြချိုးတော်ချိုးကား အဲဒီနွားတွေတပုံမုံရိုက်နေပြီးတော့အစာရည်မြက်ပေါ်တဲ့ဇက်ချက်ကိုပို့ဆောင်သလိုအခုလည်းပဲအသက်ရှိတဲ့သူငါတပါးယောက်ျားမိမှစတဲ့သတ္တဝါတွေကိုရရာအိုခြင်းမစ္စုသေးခြင်းစတဲ့တရားတွေကအေးနာတာခံခဲ့နှိမ့်ဆက်ညင်မှမှုတွေနဲ့ဆိုပြီးတော့တတ္တဝါတွေရဲ့အသက်ကိုမရဏနိုင်ငံပို့ဆောင်နေတယ်မရဏစัจချက်ဘယ်စัจချက်လဲ အဲဒီလိုခြေခံပြီးတော့တတိတံဝေကရကြစေခြင်းငါဇာတိပဋိသန္ဓေနဲ့ယုံခေါ်တဲ့ဇာတိတရားတိဇာတိတရားကတတေသူငါတပါးယောက်ျားမိန်းမလူနာပြမအသက်ရှိတတဝါတွေကိုအတိတဝိတေကတဝါစိတ်ရှိလက်ရှိ အာဝါတရားညင်စေပြီးတော့ ဇရာယအိုမင်းရေဝချိတ်တဏိကထံသို့လက်ထဲသို့ပေသေးသည်မောင်မင်းကြီးမမငင်းလေနဲ့မမင်းကြီးပမငင်းလေနဲ့လဲဘေးမှာကွင်းတရွယ်တင်းနကရပို့ဆောင်လေတော့ဤဤတိသဘာဝဤသို့သဝေကရပွဲဆိုတဲ့တရားစကားကိုဘဂဝါမြတ်စွာဘုရားသည်အာဟာကောင်းစွာမသွေဟောကြားတော်မူလိုက်လေတည်း အေးအဘုအမျိုးသမီးအဘွား၄ဘွားမက်သာဘုရားနိဗ္ဗာန်သာတယောက်မှမပါဘူးအဲဒါလို့သောသာသံဝင်ခန့်ညာနဲ့ မက်တာဘုသာမပါပေမဲ့တကယ်ဖြစ်ရခံစားချက်ကတော့ရှိသမျှတတ္တဝါတွေတရုတ်ကလာပုံနာမွတ်စလင်မအစ္စလာမ်ဂရိချအမေရိကယူရီးယားတရုတ်ကမော်ရီးယားလာအိုဂျပန်နီပေါ်ပြည်သည်အင်္ဂလာရှားအဖရိကဥရောပအမေရိကရှမ်းကချင်းကရင်ကရမွန်ရခိုင်မြန်မာမီလူမဆိုးတဲ့ပဋိသန္ဓေဆိုတဲ့ဇာတိမတ်တိုင်ကဒုက္ခခရီးတာ ထွက်ခဲ့ကြရတာကြီးပဲအဲ့တော့ဇာတိဆိုတဲ့ပဋိသန္ဓေနေခြင်း ပဋိတပံတန်နိဆက်ဆက်ပဋိတန်နိပဋိတန်နိဆိုတာတဖန်ဆက်ဆက်ပေးဘာနဲ့ဘာဆက်ဆက်ပေးတယ်လဲရှေးဒုက္ခနဲ့နောက်ဒုက္ခရှေးရှင်းရဲနဲ့ညောင်နောက်ချင်းရဲပြုတ်ပြီးမသွားရအောင်တန်ခွင်းတဖွဲဆိုပြီးတော့ချိတ်ဆက်တွေ့တာပေးတာဟာပဋိတန်နိရှင်းရဲရင်ချိတ်ဆက်ပေးတာပါလေ အဲဒီပဋိသန္ဓေကာလလူမျိုးကွဲဘာသာကွဲမျိုးရွာနိုင်ငံကွဲပြီမဲ့လို့ကဘုန်းကြီးတို့လူသားတွေကတော့အတူတူကြီးပါပဲစိဉ္စမာနဝိကပရုမဒေဝိစတဲ့ထူးခြားတဲ့ပုဂ္ဂိုလ်တွေတော့မကြီးပင်တို့ကြာပင်တို့အမိပြုပြီးတော့တန်နေဆွဲတယ်အဲ့ဒါကတော့တထောင်တယောက်တရားတယောက်နဲပါတယ်သူသူငါငါတို့ရဲ့နိယမ တဘာဝထုံတန်းစင်လာအရာကတော့အမိဘိုက်ထဲမှာကိုလလွယ်10လနေခဲ့ကြရတယ်ဘယ်ထဲမှာနေခဲ့ရအေးအဲ့ဒီလိုနေရတဲ့အချိန်ကာလစာသေးစာရဲ့အောက်တဲ့ဝန်ရံညီနံလိုက်လောင်းကျင်းမြောင်းမဲ့မိုင်မီဝါနိုင်ွယ်ဘယ်၌လောက်လောကြောက်ကိုဝါမြူထုနှကုကြအုတ်ခေါင်းထား၍ မေချာလက်ချုပ်သင်္ဂုတ်တို့မှာမြောက်အိုကုတ်တော်ဒေသာဟုလက်ဝဲစိတ်တငယ်လို အလမမိမွေငဲ့ချီသော အမိစာခပူအေစာလက်ကိုသာစသသက်ပြတချေဆဲလနေ၍လေကမဇဥဇောက်ချသာမဲဝါတို့ရောက်တန်ငေါပေါင်းမှ ဆွဲမြောင်ရှင်မြောင်သာနောင်ချိတ်ချေပုံနေရဟိကပြင်တို့ကြလေအစွာသည်ဟာကြည်ပြဒုက္ခပြင်မြလာသည်ဩလက်ဆဇာတိရှင်ရဲ့ဘေတကားဘုန်းကြီးတို့ဖြတ်သန်းကြရတဲ့ဇာတိစခန်း မြည်သူမဆိုးတဲ့ခေါဏကပြောခဲ့တဲ့လူမျိုးတရားတပါလွာသီးကြီးငယ်တိုင်းနိုင်ငံမျိုးရဘာသာလူမျိုးခြားကြပေမဲ့ပဋိသန္ဓေတော့အတူတူကြီးပါပဲ33ပုံတလောကလုံးကိုတန်နေကန်းနဲ့တွက်လိုက်ရင်၄မျိုးပဲရှိဒါတော့ဘုန်းကြီးတို့ကလူသားတွေဆိုတော့လူပဋိသန္ဓေမှာအေးအမေပိုက်ထဲမှာအမေသွေအဖေသွေနှစ်ခုပေါင်းထားခဲ့တဲ့ကလလရေကြီးကလလရေကြီးဆိုတာသွေး အဲဒါကြောင့်ဘုန်းကြီးတို့တရားတော်မှာများရဲ့အဝတ်မှာသွေးပေတယ်ဆိုရင်ဖုတ်လို့ရခြင်းရမရရင်အဲ့ဒီအဝတ်မဝတ်တော့ဘာဖြစ်လို့တော့ဆိုတော့ယွန်လို့မနစ်သက်တော့လို့အဲ့တော့ဘုန်းကြီးတို့ဘဝစခဲ့ရတာဟာအမေသွေးအဖေသွေးတို့တဲ့အညီအချီးကလေးကစခဲ့ရတယ်ဆိုတာဘဝမမေ့နဲ့အဲ့ဒီဘဝရဲ့အခြေခံဇင်းမြစ်ကို မသိကြတော့အာငါကအဲ လိုရှင်တန်းရှိတဲ့ယုတ်ဤတပညာအကြရခွန်အားရာတို့အာနာနဲ့ဆိုပြီးတော့မောင်းမာတက်ကြွတဲ့မာမနတရားဆိုးတွေဖြစ်တတ်တယ်။မြည်သူမဆိုအာလုံးတွေးကစတယ်။ဘာကစအဲ့ဒီမှာလည်းပဲဘုန်းကြီးတို့ခရင်စီတွင်းကြကြည့်မယ်ဆိုရင်ရင်းငယ်ကလေးတောက်လောက်ယုံနဲ့တပေါင်းစာမြသောသွေးကလေးဆိုတော့အမိဘက်ထဲမှာပိုးမျိုး၈၀ကောင်းပေါင်း၈၈000ရှိတယ် အဲ့ဒါတွေကြိုက်ဝါလို့လည်းပဲဒီတန်နေတာပျက်စီးနိုင်ပါအမေအပူလွန်အေးလွန်ဆိုတဲ့စာစာပြေကြောင့်တန်နေသားလေးဟာပျက်စီးနိုင်ပါတယ်အမေသွားလာထိုင်ထအနေထိုင်မတက်လို့လည်းပဲတန်နေသားလေးဟာပျက်စီးနိုင်တယ်ဟုတ်လားအဲဒီလိုပျက်စီးနိုင်တယ်ပြောတာကဘာလဲမခိုင်မြဲတဲ့ဘဝနဲ့တို့စခဲ့ရတာဆိုတာလေးတတိတံဝေကရဖို့အနောမို့နောက်အခါကြည်ပြလမ်းမရုပ်ရဲ့ အတ္တပညာဥစ္စာယာတုအာနလက်နဲ့တကုပညာအချမ်းရဒါတွေနဲ့မိပြီးတော့မန်တက်တတ်ကြအဲ့လိုမန်မတက်အောင်လို့တရားသံဝေယူဖို့ရဟုတ်လားအေရာကြောင့်စာသေးစာကျအောက်ထဲဝရံညီနံလိုက်လောင်ချင်းမြောက်မဲ့မိုက်မီဝါ၌ဝဲပင်၌လောက်လို့တဲ့တို့အမေပိုက်ထဲမှာနေခဲ့ရတာအမေရဲ့အောက်ကစွန့်ထုံးမဲ့ အစာဟောင်းတော်ကျင်ကြီးတို့မစင်ထုတ်ပေါ်မှာဖင်ခုထိုင်အေးဖြောင်းများနေတာမိကျော်ဘက်ကိုဝမ်းပိုက်လက်အမေအဝမ်းမိုက်ဘက်ကိုကြော်ပိအဘောကအမေစားမြို့တဲ့အစာသေးအိမ်ကိုရွက်နေရတဲ့အဲတော့အမေကတဲ့အချိုးချင်းစပါငန်းကအဲ့ဒါသွားနဲ့ဝါကျဲပြီးတော့မြို့ချလိုက်ရင်တလိပ်ပြင်းမော်ဖြတ်တန်းပြီးတော့ကကလေးရဲ့ခေါင်းမော်ကအစာသေးအိမ်ထဲမှာရောက်သွား အဲဒီလိုရောသွားတော့ကလေးကနုနယ်ငဲ့တွေ့ဖြစ်တော့အမေရဲ့ထမင်းတလုံးဟာကလေးအပေါ်မှာလက်သီးစုပ်တစ်ချက်ချတာနဲ့တူတယ်တဲ့ဘုန်းကြီးတို့ရဲ့တဏိသားဘဝမဆင်းရဲဘူးလားဆင်းရဲပါဘူးအေးအစားကြီးတဲ့အမေဘိုက်ထဲရောက်ရင်တော့သေဖို့သာပြင်မယ်တော့နော် အေးအလွတ်တိုင်းအလွတ်တိုင်းသူပြီးကလေးကောင်းမွန်မှလက်သီးသုတ်တစ်ချက်တင်းမုတ်တစ်ချက်နဲ့နှက်သက်လို့အမေကျွန်တော်ကျမတို့နာလှပါပြီဗျလို့ပြောနိုင်လားမပြောနိုင်တာကတဒုက္ခခံစားရတာကအေးတဒုက္ခစဘာကြီးတာမတက်တာဘုန်းကြီးတို့မှာဒုက္ခဈေးတွေကတော့တက်လိုက်တာကဲမရှင်းရဘူးလားအဲဒီမှာတရက်တလားဟုတ်ရလားကိုလားကြော့ ကျင်းမြောင်မဲမိုက်မိဝ၌ဝဲပင်၌လောက်လို့တဲ့အိမ်သာမရှင်းဘုံနဲ့ကလောက်လို့ပဲတဲ့အမေကအသက်နှစ်ချက်ရှိမှသာနေတည်းနှစ်ပေါင်းနှစ်ချက်မရှိကြောတဲ့မကျင်တွင်ကြီးမေးတင်နေရသလိုကလေးနှကောင်းလွှဲလို့မရပါဘူးပြိတ္တအမေကအသက်30ရှိမှသာနေတည်း နှလုံးရမစိမကြောပဲတားခဲ့တယ်မတင်တွင်ကြီးမေးတင်နေရသလိုရှင်ရလားချမ်းသာအမေအသလေးစကြာမှတန်နေတဲ့ဆိုရင်နိလေးစမစိမကြောပဲထားတဲ့မတင်တွင်ကြီးမေးတင်နေရသလိုရှင်ရလားချမ်းသာပြန်ကြည့်နော်ကိုဘဝကိုမမေ့ရကိုင်းရှိတယ်တဲ့ အဲလိုနဲ့ပြီးရောလားဆိုတော့ဘယ်နိုင်လောက်လို့ကြောက်ကိုဝမ်းမြူဒုနကိုကြအုတ်ခေါင်နာပြီးမိကြလဲဆိုသင်ငုတ်တို့မှာမြောက်အိုကုတ်တလုံးလေကြီးမိုးကြီးကြအပင်ကြီးအကိုင်းကြီးပုတ်ကြထိကြတော့ဟုံးငနဲ့ဟုံးငနဲ့မိကိုတွေမိတော့တွေထွက်တစ်ပင်မနေတဲ့မြောက်တွေနေရအောင်မလားဟိုလွတ်လပ်တဲ့ သစ်မင်ငုတ်တော်ပေါ်မှာတက္ကတဲ့မေးကြလက်ဆုပ်သစ်ငုတ်တော်မှာမြောက်အိုကုတ်သလိုတုံတုံခိုက်ခိုက်နဲ့မို့သက်လေးပြင်းနေကြတော့နေရတယ်လို့အမေကအေးလွန်စားရစားရင်သားလေးရဲ့ခန္ဓာကိုယ်ကိုတဲ့မိခင်ရဲ့ဥမ28ခွေကပတ်ထား အဲ့တော့ပိုက်လုံးကြီးသက်ဖွဲ့အမေစားမျိုးဓာတွေအစာတွေကအဲ့ဒီမှာရစ်ပါဖွဲ့နှောင်သွားတော့အေးလွန်စားရင်ခုနကသင်္ဂုတ်တော်မမြတ်အိုကုသလူကလေးမလေးအမတန်ပင်မဆင်းရဲကြီးစွာခံစားရမေကျွန်တော်ကျမတို့အေးလပါပြီဗျပြောနိုင်ရလားမပြောနိုင်တာကခံစားရတာကအေးနောက်တခုမိခင်ကအဘူးလောစားရင်စားရင် ပိုင်လုံးကြီးတဘကလေးကိုရင့်ပန်ထားတဲ့ဥမာကြီး28ကရွယ်28ကွယ်အရှိန်ဟလို့မိဖို့မောင်းတရားချတဲ့နေရသလိုကလေးရှင်ရလားချမ်းသာမေကျွန်တော်ကျမတို့ကုလပါပြီဗျပြောနိုင်ရလားမပြောနိုင်တာကခံစားရတာကဒုက္ခဘလောက်ကြာ ကိုလကျော်ဆယ်လာတဲ့အမိကကရွေးမြန်ကုန်းလိုက်ပါလင်ကလေးကိုလည်းပင်လန်ချိုးလိုက်သလိုအမေကကောလိုက်ပါလင်ကလေးခုတ်ကိုက်ပြီးချိုးလိုက်သလိုအမေကျွန်တော်ကျမတို့နာလှပါပြီဗျာပြောနိုင်ရလားဘယ်သူမှလည်းအဲ့ဒီထက်အလင်းအောင်မပေးဘူးပြိတ္တာရဲ့အမေစားမျိုးတဲ့ ဇောခြင်းစပ္ပငံခာယသဟရဏကြောကတဲ့ဆောင်ကလိချက်ကျိုးနဲ့သွမ်းပြီးတော့မှအသက်ရှင်ကြီးထွားရအမှန်တော့အမိပိုက်ထဲမှာအမိအံဘတ်နဲ့ချုပ်ပြီးတော့ကြီးထွားခဲ့ရတယ်တို့ဘဝဟုတ်လားအေးဒီတော့ဘုန်းကြီးတို့တရားတော်မှာမြတ်ခွေအံဘတ်သဖွဲတဲ့ရွှေရွှေဘောင်းအေးအေးဆိုပြီးတော့အနံ့ချိုးရှိသလိုပဲဒီကလေးမှာကိုလာကြော့ အေးဆလားတလားရပောင်း30ဆိုတော့ရပောင်းဘယ်နှရာပါလဲ300တနေ့24နာရီနဲ့တွက်လိုက်တော့ချက်တွက်သလိုများစိတ်ဝင်စားနိဗ္ဗာန်ရောက်ကြားလားဟမ်နှလုံးဒီလိုများစိတ်ဝင်စားရင်တော့ဟုတ်လားအေးအဲ့ဒါနာရီပေါင်း9200ဘယ်လောက်လဲ အမိဖိုက်ထဲမှာနေခဲ့ရတာကြည်စားပင်မင်ပန်းပန်းကျင်ကျင်ကြကြမဲမဲမိုင်မိုင်နန်းနန်းစောစောနဲ့ဆိုပြီးတော့နေခဲ့ရတဲ့ဘဝအဲဒီလိုအနေထားကနေပြီးတော့ကာမဇာလေးလှုပ်ရှားတော့ကလေးရပြောင်းများနဲ့ကြာပြီးတော့မှအဲ့ဒါမွေးဖွားလာခဲ့ရတယ်ခေါင်းကစမွေးအဲဒီလိုခေါင်းကစမွေးပြီးတော့ပြင်မရောက်တော့သက်သာပလားဆိုတော့မသက်သာသေးဘူးပိုင်ပြီးတဲ့ငါလုံး အမေးရဲ့တဲ့အစအသားအိမ်အညီအကျေးတွေက ရေထွေးပြီးတော့မွေးဖွားလာတဲ့အဲ့ဒါကိုတဲ့နတ်တို့လက်ပေတို့ကကကြီးနဲ့ဓာတ်နဲ့အချင်းနဲ့ဖြင်းပြီးတော့ခြေတော်နှစ်ချောင်းမိုးပေါ်ထောင်းပြီးဇလုံးနဲ့နှစ်လုံးနဲ့ခံစားရတဲ့ဒုက္ခမကြီးမားဘူးလားအေးဘိုက်ထဲမှာနေတော့ငါတော့ဥသိဉ္ဥမှာနှလုံးကြောက်ကတည်းဖုံးပြီးထားတဲ့ အနေချက်တယ်ဆိုရင်မအနေချတော့နဲ့နဲ့နေသားသလိုလိုပဲဗျမွေးမွာလာတဲ့အခါအပူအေးစတဲ့ရာသီဥတုတွေထိတွေ့တဲ့အခါအပေါင်းတရားနဲ့ထုံးဆွာလိုက်သလိုကလေးဟာမခမရနိုင်ကျွမ်းနီစာကလေးလိုလည်းသိစုပ်ကလေးနဲ့ဥဝဲလို့ငိုချင်းရှည်နဲ့စခဲ့ရတဲ့ဒုဘဝဟုတ်ပလား တော်ပြီဒီထက်ပိုပြောရင်ဘုန်းကြီးလက်သက်မြန်လုတ်ခဲ့သလားလို့အောက်မေ့လိုက်မယ်ဗျာအဲ့ဒါအမိပိုက်ထဲမှာနေခဲ့ရတာဟာရှင်ရဲ့သလားချမ်းသာသလားကိုင်းဆိုလိုက်တတဝမန္တမြတ်ဇာတိကအာယပါယညေစေသည်တတဝမန္တမြတ် ဇာတိကအာယပါယညင်စေသည်ညင်စေပြီကသတ္တဝါဇရာလက်ထဲပို့လိုက်သည်ညင်စေပြီကသတ္တဝါဇရာလက်ထဲပို့လိုက်သည် လအားဖြင့်10လရက်အားဖြင့်300နာရီပေါင်းအားဖြင့်9200ပြမကြီးစွာခံစားကြရလို့လွတ်လပ်ပလားဆိုတော့အေးမလွတ်လပ်သေးဘူးဇရာလက်ထဲရောက်သွားဗျအဲ့တော့ဇရာကလည်းပဲသူ့လက်ထဲရောက်လာတဲ့တတ္တဝါကိုဘသူကအယုတ်ဆိုတဲ့ကြည်တာနဲ့ပိန်နဲ့ဝါတဲ့ပုတဲ့ခြေတဲ့အဲ လှတဲ့ချော်တဲ့ရုပ်ဆိုတယ်လို့မဝေခွဲဘူးသူ့လက်ထက်ရောက်ရင်တော့လက်ကုတ်ထက်ကရေလို့အဲသုံးလုံးသုံးမောက်လုံးမောက်ရောက်လာတဲ့တ attva ဘယ်သူမှမညာဘူးပြိတ္တရေအဲသူ့လက်ထက်ရောက်လာတဲ့တ attva မှာဆိုရင်ဟိန္ဒူခရစ်ယာန်အစ္စလာမ်မာဗလီမွတ်စလင်ဗုဒ္ဓဘာသာဘယ်ဘာသာဖြစ်ဖြစ်တရုတ်ကလပုံနာဘင်္ဂလားဒေ့ဘယ်လူမျိုးဖြစ်ဖြစ်သူ့လက်ထက်ရောက်ရင်တော့သူကတညာမှု မပေးဘူးတညာမှုပေးတာ မပေးဘူးဗျာအေးရွတ်တော်ယူရင် ရောခွေရိုင်နွဲ့လို့တွေ့မိုင်းတနဲ့လက်ချေတုံနေထိုင်မတဲ့ရဲ့တွေကုံမီသတ်မှတ်သေးအောင်ကြမှာတော့အယု66ပိန်တိန်ငမိန်တလိန်လေအိုမင်းချေဖို့နော်ရှုံတိရှုံတော့သာအေးသွားကြွေအားတွေမတန်လျော့စားလီဝါလီအန်တောဩနှင့်တံဖို့မန်လျော့ဇရာကောင် တောင်းဝေလက်ကင်ဘောတဲ့နဲ့ကြောကချက်ရောင်တိရောင်တောင်းတောင်းနာတိနာတပိန်ချောင်ရောင်ငယ်မိန်တမောင်မောင်အမြင်မဲသမို့ဘဝင်သွေးကခုံဆွခုံဆွနေကျုံမကျုံရပလေရေအောင်ချိုင်လို့ခါကိုင်လေပြီနာတိုင်းဝတေရောင်ငယ်မိုင်လို့လေစံဖြူကြီးနဲ့သုံးမဝင်နဲ့ မုံချင်းသက်ပွဲလွန်ကောင်းမာပြီလေလို့လက်ဒီဆရာတော်ဘုရားကြီးကဇရာရဲ့မြင်ငွင်းကိုထင်လင်းအောင်တေတဗကြီးရေးဆက်ပြီးတော့ထားခဲ့ပါသည်အေးတို့ရဲ့ဇာတိကမချစ်အောင်ခံစားပြီးတဲ့အခါဇရာလက်တဲ့ရောက်တော်ရွတ်တွားရင်းခွေရိုက်နှွဲ့လို့တွင်မိုင်တတ်နဲ့လက်ချေတုံနေထိုင်မတဲ့ရက်တွေကုန်ပြီသမတ်တေယုံကြမှာတော့ အဲ့တော့ဇရာဆိုတာအိုခြင်းဇရာဆိုတာအဲ့ဒီအိုခြင်းကလည်းပါကတာဇရာပါကတာဇရာထင်ရှားသောအိုခြင်းမထင်ရှားသောအိုခြင်းလို့နှမျိုးရှိတယ်တဏိပဋိဌာနာတဇရာအပဋိဌာနာဇရာဖုံးလွှမ်းလို့ရတဲ့အိုခြင်းဖုံးလွှမ်းကာကွယ်လို့မရတဲ့အိုခြင်းလို့ဘယ်နှမျိုးတို့လူတွေပညာသမှုတွေနဲ့ကထင်ရှားတာကတော့ကိုသားသမီးမြင့်မြင့်လေးမွေးလာရင် ရက်လာတွေကြာတော့တပြည့်ပြည့်ပြူရွယ်လာတယ်လို့ထင်ရတယ်အာတို့သားလေးသမီးလေးပြိုဖြစ်လာပြီလူပြိုဖြစ်လာပြီမပြောကြဘူးလားအမှန်တော့အိုနေတာပါအမှန်တော့ဘာဖြစ်တယ်အေးမထင်ရှားသောအိုခြင်းဖုံးလွှမ်းကာကွယ်ထားတဲ့အိုခြင်းပေါ့အဲလေးတဲ့ကနောက်ကြတဲ့အခါကျတော့ထင်ရှားသောအိုခြင်းဖုံးလွှမ်းမရသောအိုခြင်း ကိုယ်တယ်ဆိုတာကိုကြည့်တော့ဘုန်းကြီးတို့အဆောက်အဦပေါ်အိမ်ကျောင်းပြတ်သက်ဇင်ရစေရီတွေနေ့လာရက်နှစ်တွေကြာလာတဲ့အခါကျတော့ဘာဖြစ်တော့အေးဟောင်းနွားဆွေးမြေပုံမင်းသွားပြီဒါဘယ်သူမှမငြင်းနိုင်ဘူးပြိတ္တာနှစ်များလေးလေးဒီအဆောက်အဦဟာဟောင်းလိမ့်လေးအိုလေးလေးပဲမဟုတ်လားအဲဘုန်းကြီးတို့လည်းပဲစက္ကန့်ကိုမိနစ်မိနစ်ကိုနာရီနာရီကရက်ရက်ကလလကနှစ်ကြာသွားပဲဆိုရင်ဘုန်းကြီးတို့ဘာဖြစ်နေကြ အေးအဲ့ဒီလိုအတွင်းကိုလှိုက်ပြီးတော့အိုချင်းရဲ့သဘောကိုမြင်အောင်ကြည့်ဒါရောင်ရွတ်တော်ယူဟင်းရောခွေရိုင်နွဲ့လို့တွေမိုင်းတန်နဲ့လက်ချေတုံသမင်းပကံများတဲ့ကအာတခါတဲ့အိုမင်းတဲ့ဘဝရောက်တဲ့အကာတဆောကြီးဆိုပြီးသဲလာတာ ဒါပေမဲ့အယတာအကျော်ယိုယတာဆောင်းလာတဲ့အကျော်တွေအယိုးတွေအာနဲ့လာတော့ဇဂါကျဲသလိုပဇာနာရောက်တော့၄ဘုံတဘုံလောက်ပဲရှိတော့အဲ့ဒါလည်းပဲတဲ့တဲ့မတ်မှာပါဇတ်တဲ့မခွန်နိုင်ဘူးနှခေါင်ချောထိုးလို့ထိုးမေးကြည့်ချောခွန်လို့ခွန်လူအိုဘဝတဏိဇရာအိုချင်းဆင်းရဲပေါ့ပါချင်းရဲ့အေးဇရာဒုက္ခ သွားတွေကဂျိုးလေဂျိုးလာပြီဘုန်းကြီးတို့ဆိုရင်90ကျော်60ဆက်ပဲပဲရှိသေးတယ်အခုတဘူရွယ်လာမှ59နှစ်ပြည့်ပြီးတော့ဟောတပေါင်းလာကြမှာ60တဲ့ရောက်မှာကြည်လေဟိုအမမလူကြီးအမောင်မိစလိုက်ကြီးကထိုးထားလို့တက္ကနီယံကိုအကျော်ကြီးကိုတီကောင်ကြီးတွေတက်နေတယ်မှရလက်စစ်တွေကအငေါအငေါထွက်အားချိုးလိုက်ဖြိုးဖြောက်အစီတွေခန်းဟော အေးအဲလိုချောပြီးတော့ရိုးတွေကအကြောတွေကအနွယ်အနွယ်ရိုးတွေကအငေါအငေါအသားတွေကလည်းပဲတွန့်လိုက်ဣကြလာပြီဗျအဲ့ဒါဇရာရှင်ရဲ့ပါရှင်ရဲ့အဲဘုန်းကြီးတို့တော့ဘဝကမှန်မှန်ကန်ကန်ဆိုခဲ့လို့သွားမကြိုသေးလို့တော်သေးဟိုမုံရဥနိပုဏတို့ဘုန်းကြီးတို့လည်းငယ်တယ်သွားတွေကြိုးကုန်ညောင်ငန်းအေးလည်းသွားတွေကိုကြိုးကုန်ပြီ ကျိုးမှမို့နိုင်ငံခြားခဏခဏသွားနေတာကိုဘုန်းကြီးတို့ကတစ်ခေါက်သေးသွားတာဆိုတော့သွားမကြိုးဘူး။ကဲရှိပါစေဗျာ။အဲ့ဒီလိုဆိုပြီးတော့သွားတွေကျွေးလာတော့စားတဲ့အခါအချိုအချင်းစဖန်ငန်းခရတာမပေါ်လွင်တော့ဘူး။ကောက်ယူးချောက်ဝါရတယ်လို့မသေးထမင်းမသေးဟင်းနဲ့။ဓာပုံမှအယုတ်ဗျာဒီနဲ့ဇရာတွဲလိုက်မယ်ဆိုရင်တော့မချစ်အောင်သွားပြီပေါ့။အိုရင်းနဲ့နာချင်းတွဲလိုက်ရင်ဘုန်းကြီးတို့ပြိဋ္ဌာဟုတ်တယ်မဟုတ်လား။ အေးဒါကြောင့်နဲ့အယိုး66ပိတတိငမိန်တလိမ့်လေအိုမင်းကြီးပေါ့နော်ရှုံတိရှုံတွသာအေးသွားကြွေအားတွေမတန်လျော့စားလီဝါလီအန်တောနှင့်တံပေါ့မန်လျော့ဇရာကောင်တောင်ဝင်းလက်ကင်ဖော်တဲ့နဲ့ကြောကချက်ရောင်တိရောင်တောင်တောင်နာတိနာတပိန်ချောင်ရောင်ငယ် မဟိတမောင်မောင်အမြင်မဲသမို့ဘဝင်သူကခုံချွားခုံချွားနေကျုံမကျုံရပါလိဇန်နေကဖြူလာပြီဖြူယုံခြင်းမနေတာသေးဘူးပြိတ္တာဖြူပြီဆိုမှရလာဗျာရာယုံနဲ့မနေသာသေးဘူးကျွတ်လာပြန်တယ်ကျွတ်ယုံနဲ့မနေသာသေးဘူးအဲ့ဒီကျွတ်တဲ့အနေကလေစိတ်နေစိတ်နေဝင်တော့အနတ်ဆိုးတဲ့အနာရီရောမဖြစ်ဘူးလားအေးဇရာဆိုတာဗျာလေးနဲ့အိမ်ရင်းကတ်နေတာ ဇရာအချို့တဲ့အိုခြင်းပြီးတော့ဗျာတိနာခြင်းပဲမဟုတ်လားအေးတအိတ်တအိတ်ကိုသန်းလိုက်တာတို့ရဲ့ငငယ်ချင်းတုန်းကလေတခါတည်းဖောင်းမောင်းဤဤအာပြပြဝဝချစ်စရာရုပ်အသွင်လေးတွေနဲ့ကိုကိုကိုလည်းตายရတယ်သူများကိုလည်းตายရတယ်အမလေးကြောင်းသွားဈေးသွားရင်လေနောက်ကစပိန်လေးနဲ့လိုက်ချီရင်လေးနဲ့လိုက်ပြီးဘဝလက်တွဲပရစီတာဝန်ယူပရစီနဲ့ ကဲအိုမင်းရေးရတဲ့အခါကျတော့ဟဲ့ကလေးငါမသွားရလို့လိုက်ပို့သားမှာဆိုတော့ပို့သေးလားကျန်တပြည်တဲ့မအိတ်ချင်တော့ဘူးထမင်းတသက်ဘွားတဲ့မထိုင်ချင်တော့ဘူးလူအိုတွေနဲ့အဲ့ဒါအိုခြင်းဒုက္ခဘာလို့တုံးဆိုတော့ငငယ်တုန်းကလို့အသွေးသားအာမကောင်းတော့ခန္ဓာကိုယ်လည်းပဲမသုတ်သေးနိုင်တော့ဘူးအဲ့တော့ညင်းသောသောဘုတ်ဤဤဇိုးညောင်းညောင်းဆိုတဲ့အနှံ့ဇိုးကြီးတွေလည်းထွက်လာတယ်မှန်ရဲ့လားမှန်ပါ အေးသွားတဲ့အခါလဲတုံနှုံချီကြီးနဲ့တောင်ဝေးဆိုတဲ့အဖော်ပါမနားကလည်းထိုင်ပြောတိုင်းဆိုတိုင်းမကြတော့အမေကြီးနေကောင်းလားဆိုတော့အောင်မဲတောင်ရကမိအေးဖိုးခွင်းနဲ့ယူမလို့တဲ့သူကြားရင်ဟာကြားမဟုတ်ဘူးအမေကြီးကိုစားလို့တောက်လို့ကောင်းရင်လားလို့မင်းနေတာအေးပါငါသိပါတယ်စားပေးတယ်85ဆောင်ရှိပြီသူကြားရင်ဟာကြားတာဟောမိတ်ဒီလာမလေးသူအဘွားကိုတဲ့မြေးမတွေကပြောနေရ ဖွားခနေ့မင်္ဂလာဆောင်ရှိတယ်အဲ့ဒါလက်ဝက်လက်စားတွေကျမတို့ရေးခင်းပြီးတော့လာယူမယ်အဖွားရံမင်းလောက်တာအဲ့ဒါကိုတခြားလူကကြားသွားအဲ့တော့တကယ်သူမြင်မတွေကဟိုမှာရေးသွားဆိုင်ဖွင့်နေတော့တခြားလူကအဖွားပစ္စည်းတွေပေးလေဆိုရော့အင်ပေးလိုက်တာပြောင်မာရောလာတောင်တောင်ပြဲအဲတက်တက်ပြောင်ပရိသတ်ကြီးပူခြင်းဒုက္ခညှင်းကျဲလာရင်ဘာမှမသိတော့ဘူးအဲ့ဒါလူကြီးဖြစ်လာရင်လူငယ်တွေညာဖို့ဆိုတာမှတ်ထားလိုက် အခုဘုန်းကြီးတို့90ကျော်60 70ပဲမှာငယ်တဲ့လူတွေညာတာခံနေရတာပဲဆရာတော်ဘုရားဘယ်လိုပါဘုရားဘာပါဘုရားညာပါဘုရားအင်းအင်းအင်းအင်းကိုကိုကိုဘာမှမတတ်နိုင်တော့ပဲပိဋကရဲ့သူတို့ညာသမျှသူတို့သုံးသမျှဖြုံးသမျှကုန်းတာခံနေရတော့တာပဲဗျအဲ့ဒါဇရာဒုက္ခဘာဒုက္ခလဲအေးဒါကြောင့်ပရိသတ်ရဲ့ဆိုကြည်စံဆံဖြူသွားကြွေ ပါရီတွန်းငါမျက်စိမှုံသည်ဒုံရီယံခါခါကိုင်နာထိုက်အကျော်ပြိုင်ပေါ်လာဩနဲ့ကလိုက်ပြီးတော့ထွက်သွားတဲ့အလာမျိုးမှာဩခန္ဓာတော် သဘောဥဇရာအေးဇရာဒုက္ခဆင်းရဲဥချင်းဆင်းရဲတဲ့နေဝင်ပြီးတော့တော့ကြဖွားသီလာတွေဝင့်မှသူ့လိုနည်းနည်းပြန်ဖြေပေးရသို့မျက်စိမှုံသည်ဒုံဤယံခါသံဖြူသွားကြွေပါရီတွန်းငါခါကိုင်းနာထိုင် အကျော်ပြိုင်ပေါ်လာဩခန္ဓာတော်သဘောဥဇရာအေးဥခြင်းဒုက္ခမှလည်းကြည်ပိဋကရေအေးလွန်းတော့လည်းမခံသာဘူးအပူလွန်းတော့လည်းမခံသာဘူးတဲ့ယောဂဗျာတွေဖြစ်ကြလိုက်တာငငယ်တုန်းကတော့အမလီကလေးပြောပြောရရင်ပါတယ်မိုးရွာရင် မေမေလာရင်ဖေဖေလာရင်ကြိုက်လာပြီလေဘာတော့ဘုန်းကြီးကတော့တော်တော်အနိုင်ယူတဲ့ဘုန်းကြီးလို့အောင်းမေ့မနေတာဟုတ်နော်အဲအခုတော့အဲအေးလွန်အပူလွန်ဆိုရရသည်တဘာဝတိကြောင့်အိုခြင်းဒုက္ခအိုမင်းရဲ့ရောလာပြီဆိုရင်မခံသာတော့ဘူးဗျမှန်ရဲ့လား ဒါကြောင့်နဲ့သရတရားကလည်းပဲသူ့လက်ထဲရောက်လာသမျှပုဂ္ဂိုလ်တွေဘယ်လိုအတန်းစားမှမရွေးချယ်ပဲနဲ့မှန်မှန်ကြီးကြိတ်ဝါပြီးတော့ဆင်းရဲသွားအောင်သူကပြုတ်လုထားပဲအဲ့ဒီမှာလည်းနှစ်ပေါင်းဘလောက်ဆိုတာတွက်ကြည့်မွေးကင်းစားကစားအ ਨੇ ဆုံးသက်40ဟုတ်လားအဲအဲ့ဒီရဲ့နောက်တကားလည်းမသိမချင်းပေါ်လေအဲ့ဒီဇရာတရားကလည်းအိုချင်းဖြင့်ညှင်းဆဲနေတာ ကြိုးစားလို့ရတာမပေါ်ချင်းစားလို့ရတာမပေါ်တခါတည်းတကြိုးပကြိုးနဲ့သဖုံးနဲ့ချိန်ပြီးတော့ဝါပြီးတော့မသေးထမင်းမသေးဟင်းနဲ့နေခဲ့ရတဲ့ဇရာဒုက္ခဘာဒုက္ခလဲခိုင်ဒါကြောင့်လည်းအဲ့ဒီနဲ့ပဲမမချစ်အောင်ခံစားရလို့ဘုန်းကြီးတော်သက်သာရအနာဖြစ်ရပလားဆိုတော့ဇရာအိုမင်းရေရောရရေခေါ်တဲ့ဇရာတရားဒီဇရာတရားက တတေသူငါးပါးယောက်ျားမိန်းမအသက်ရှိတတ္တဝါတွေကိုအတိဒုက္ခတေခန္ဓဝါအာယပါယစိတ်ရှိလည်းရှိညင်စေပြီးတော့ဗျာဒီနော96ပြယောဂရှက်ထွေ ဖြာနာရခြင်းခေါ်တဲ့ဘေးဤတဏိကာထံသို့လက်ထဲသို့ဘေသေးသည်မောင်မင်းကြီးဗမင်းလေးနဲ့ မဲမင်းကြီးပမညင်လေးနဲ့လည်းဘေးမှာခွင်တဲ၍အတင်းတကရပို့ဆောင်လိုက်ပြန်လေသတည်းဇရာဆိုတဲ့နဘခရီအိုချင်းရဲ့လက်ထက်မှာဝက်ဝက်ကွဲအောင်အရှင်ရဲ့ကြီးရှင်ရဲ့ကိုမချိမဆန်ခံစားရလို့ အနာယပလာဆိုတော့ဟောဗျာတိလက်ထက်ပို့လိုက်ပြန်တယ်ဘယ်လက်ထက်ไกรสุตัตวะมันมะสรากะอายะปายะญิเสติตัตวะมันมะสรากะ အာယပါယငြိစေတိငြိစေပြီကသတ္တဝါတခါပြာတိပို့လိုက်သည်ငြိစေပြီယသတ္တဝါတခါပြာတိပို့လိုက်သည် ဒီလားဇာတိလက်ထက်ကဇာတိလက်ထက်မှာချမရှိမစားဇရာလက်ထက်ကြတော့မပေယုံတမဲအေးငါဖက်ပြန်တယ်လို့ခံစားရပြီးတော့အခုပဲလက်ထက်ရောက်ญาတိญาတိဆိုတာ96ပြာ98ပြာပေယောဂါတွေနဲ့ထွေးလုံးရစ်ပတ်ပြီးတော့ခံစားခဲ့ရတဲ့ဘဝနယ်ပယ်ပေါ်မှန်ရလားဧဒါယောယင်္ဂဇာတိကြောင့်ญาတိတဲ့တင်ညာ လာဖြစ်လို့ဝင်လာပါလင်ကျင်းနာနာဟေကျွဲကိလနာပုဂ္ဂလာငယ်မလောက်တာလျောင်းဆက်လို့ကွေသာနဝုထွေလာမနေသာခသေးဝေဒနာဆက်ဖြစ်ကြောင့်ထွက်ပြေးလို့မနိုင်ဖောင်းပြမုံရုပ်ပနာတွေကြောင့်လှုပ်မရအာပြော့လို့ရိုင်ဒီတုံနာအတင်းကိုင်လင်း ဩတိထုံနာအတင်ကိုင်လင်မငင်းနိုင်ခမညာကျုံမလို့အသာငုံလည်းလျောခန်းငါဆက်တော်ပြန်ရှာသန္တရာဆက်မလို့ပါလင်ဩသန္တရာဆက်မလို့ပါလင်ဟိုးအနာကင်းနိုင်မှုတည်းဗျလေဒါကသံဝေကရဲ့တိရရဲ့လေးချပုံပေါ့ ဟောဘုန်းကြီးတို့မဲ့ဘွဲ့မောင်းဘွဲ့တောဘွဲ့တောင်းဘွဲ့ဆိုတဲ့ဟာပြရာကြတော့လေလေအဲအိမ်ရောက်မှကိုယ့်ဘာကိုကြိုက်တယ်လို့ဆွဲကြပြီတော့ဗောဗျာအဲ့ဒါဗျာတိဒုက္ခဘာဒုက္ခလို့အေးတိတ်တံဝေကားတဲ့နေရပြီးရိတ်တာတွေကမထွက်မှဆိုလို့ဆိုပြီးပြန်ဖြေလိုက်ရ အရင်ကဇာတိကြောင့်ဗျာတိတဲ့တင်ညာတဲ့ဟောဇာတိမှစခဲ့ရင်ဗျာတိဆိုတာလုံးဝရှောင်လို့မရတော့ရှောင်လို့ရမလားမရပါဘူးအေးတဲ့ရှောင်လို့မရဘူးပရိသကေသံတကေခန္ဓာဝမစ္စုဗျာတိဇရာတယောအာကိသံတကေခန္ဓာဝမစ္စုဗျာတိဇရာတယောပိစ္ဆုကံတုံပလနာတိဇောနတ္တိပလာယိတော အေးမစ္ဆုသသေခြင်းနေ၎င်းဗျာရိဇာနာခြင်းနေ၎င်းသရဇာအိုခြင်းနေ၎င်းဣမေတယောဓမ္မအရိသဘောတရားသုံးမျိုးတို့သည်အမကငါတို့ဤတဲ့ပစ္စတိကချမ်းကျင်မဲ့လူလာတဲ့ယန္တူကြီးတို့ပါပေသည်ငွေလာတဲ့တတ္တဝမင်္ဂဇရာဗျာတိမရဏအဲ့ဒီသုံးခုဟာလူသားတိုင်းရဲ့ယန္တူပါ ဗါတဲ့တော့အေအာဂိသံတက္ကိခန္ဓာဝအေအာဂိခန္ဓာဝတဟုံတပြုံမြုံတောက်ပြီးတော့နေရတဲ့မိတောက်ကြည့်တဲ့ဘက်သို့အာဂိသံဒီငါတို့ရှိရသော မုတ်ချမသွေလာနေချလိုက်နေချကုန်နေဝိဘွားလာပြီးစာတိပိဣတရာအိုခြင်းပြာတိနာခြင်းမရဏသေခြင်းနဲ့ အေးအဲ့တော့ပေါင်းလိုက်တော့ဇဇာဗျာမမိလေးဝပဋိသန္ဓေအိုနာသေးပေါ့အဲ့ဒါတွေကတို့ရဲ့အရက်လေးမျက်နာကဝိုက်ရန်ပြီးတော့တောင်းဟောင်းတားလို့အကြအပေါင်းမရှိအောင်တလိမ့်လိမ့်လိမ့်လိမ့်လိမ့်လိမ့်ပြီးတော့အရှိနောက်တောင်မြောက်လေးပါးကဝိုင်းရန်လာခဲ့တဲ့မိဘုံကြီးတွေနဲ့တူတယ်ပဋိသန္ဓေဟိုနာသိဟုတ်ပလားပြိတ္တာအပိစ္ဆောကနောပလနတ္ထိ သစ္ဆုတ်ကံတုံးနဲ့ရှေ့မှာအိုခြင်းနာခြင်းသိခြင်းတွေကစောင့်ကြိုနေတယ်။ဝါတို့ရဲ့ဖိုးဘွားဦးယူလေးပါကြီးပါတွေကြီးကြီးလေးတွေကြီးတွေလေးအကိုမတွေအိုနေတယ်နာနေတယ်သိနေတယ်ရဲ့လို့နောက်ပြန်လှဲ့ဖို့ရဗလန်စွမ်းအသည့်နတ္ထိမရှိပါဘူး။ တို့အကိုဘွားဦးကြီးကိုလေပါကြီးပါတပီကြီးလေတွေ့ကြီးတွေ့လေကိုမတွေအိုးနေပြီနာနေပြီတဲနေပြီအဲ့ဒီတော့တို့ရှိမသွားဘဲနဲ့နောက်ပြန်ဆုံးမယ်အိုနာသေးနဲ့မတွေ့အောင်ဆုံးမယ်ဆိုတော့ဆုံးနောက်ပြန်ဆုံးလို့အားရှိရဇောနတ္တိပလာယိတုပလာယိတုံထိုးနောက်ကအိုနာသေးတွေလိုက်နေတယ်ဆိုပြီးတကားလားကောဆောင်ပေါက်ပြီးပြေးသွားခြင်းကလည်းဇောအဟုံအစွမ်းနတ္တိမရှိ တို့နောက်ကအိုနာသေးတွေကလိုက်နေတယ်အဲ့ဒါမမီအောင်ဆိုပြေးမယ်ဆိုပြန်တော့ပြေးလို့လွတ်ရသတိထားနော်ဘောင်းကအောက်ခြေမလွတ်စီနဲ့တရားဓမ္မနဲ့နှလုံးသွင်းညာတို့ပြိဿနော်အေးဒါကြောင့်အဝနာသေးတွေရှေ့ကစောင့်နေတယ်သို့ပြီးတော့အဲ့ဒါနဲ့မတွေ့ရအောင်နောက်ပြန်လဲလို့လဲအားမရှိဘူး နောက်ကအိုနာသေးတွေကလိုက်နေတယ်ချောပြီးတော့ကဆုံမောင်ပြေဖို့ရလဲလွတ်နိုင်တဲ့အာမရှိဘူးတဲ့ဆူကြတဲ့သေးတဲ့ဘူခာသီလိုပဲဟိုဘက်ကချူဒီဘက်ကချူမလူနဲ့မလွတ်နဲ့အေးဆူနဲ့ထုံးလိုက်မဲ့ဒုက္ခတွေရှိသလိုအကုလယေငန်စာတိကြောင့်ဗျာတိတဲ့တင်ညာလာဖိလို့ဝင်လာပါလေကျင်နာနာဟိကျွဲကိလနာပုတ်ကလာငယ်မလှုပ်တာလျောင်းဆက်လို့ကွယ် 96ဖြာတဲ့ပိဋ္ဌသမုဋ္ဌာနာအာဝါဒသီမသမုဋ္ဌာနာအာဝါဒဝါတသမုဋ္ဌာနာအာဝါဒတလေးကြောင့်မြင်သောယောဂသုတ်တဏပါဠိကြောင့်မြင်သောယောဂသုတ်တဏပါသီခြေကြောင့်ဖြစ်သောယောဂသုတ်တဏပါ3လီအဲ96ပါအနာများတွေက အမင်းပိုက်တဲ့မမွေးမီသူတို့ကနေရာယူထားကြပါပြီပြိတ္တာဒါကြောင့်တဲ့မိတွေတို့ကောရမီတို့ကြတော့ ညီတော်အာနန္ဒာစတဲ့သားတော်ရဲ့ရှေ့မှာ ရောဂလည်းရဲ့တဲ့ဤခန္ဓာကြီးဟာရောဂအနာယောဂမြို့တွန်အာလယကနေရတဏီယောဂါတွေသို့လောင်ထားတဲ့ဂူတောင်ကြီးပါဒီခန္ဓာကဒါကြောင့်မိုးပေါ်ကြယောဂအပြင်ကလာတဲ့ယောဂကနဲတဲ့အတွင်းထဲကနေအသွေးတဲ့အသားတဲ့အာအယုတ်တဲ့ရိုးတွင်ချင်းစီတဲ့ကထွက်ပေါက်ပြီးတော့လာတဲ့ယောဂကမများဘူးလားမများပါဘူး အဲမိရိတော်ဂေါရမီတို့သုံးသက်ချက်က ခန္ဓာဒီယောဂသို့လောင်ထားတယ်အေးကိုတော်ကြီးပဲတဲ့ကြည်ကြီးငယ်ငယ်ထီထီမမပြိုပြိုအိုတကုလားတလင်ဝမုတ်ဆုံးမအပြိုကြီးဘယ်သူမှညာဘူးဒါကလည်းအတွင်းနဲ့ကထွက်လာတဲ့အခါအေးပရိသတ်ဤအယုကိုလည်းဖောက်ခြင်းပေါင်းမယ်ကြောကိုလည်းဖောက်ခြင်းပေါင်းမယ်သားကိုလည်းဖောက်ခြင်းပေါင်းမယ်အယေသူအယေဘာတွေလည်းဖောက်ထွက်ပြီးတော့ အေးနောက်ဆုံးကံကောင်းထောင်းသားလို့ပြောက်သွားတော့အနေရွတ်ဆိုပြီးတော့ကြံရည်ခဲ့တယ်ယောဂဗယအဲ့တော့မျက်ခွန်နဲ့လည်းပေါက်တာပဲမျက်တောင်နဲ့လည်းအဲတို့မျက်ကြည်လွားခွန်လွားတဲ့လည်းယောဂမဖြစ်လားဖြစ်တာပဲမျက်ကြည်နဲ့ပတ်သက်လို့အတွင်းနေအပြေတိုင်းရေတိုင်းကြည်စား နာနဲ့ပတ်သက်လို့အတွင်းရောနှကရောအေးတဲ့ဟိုခေါင်းမော်ကအရေးပါပေါ်လဲပေါက်တာပဲအုံနောက်အခွန်နဲ့လဲပေါက်တာပဲခြေတော့ပေါင်ဒူးတော့ပြောမနေနဲ့တော့တို့ခန္ဓာကြီးဟာယောဂါတွေစုဆုံပြီးတော့သိုလောင်ထားတဲ့ကိုတောင်ကြီးဒါကြောင့်သူဖြစ်ခြင်းတဲ့အချိန်မှာဖြတ်ဖြစ်လိုက်တာပဲဘယ်လိုမျိုးဘယ်မျိုးဘယ်ရောဘယ်ဟောကမဖြစ်ရဘူးလို့သတ်မှတ်ချက်ရှိသလား အေးမိမယောက်ျားတဲ့ဘသူမချော သူဖြစ်ခြင်းနဲ့အချိန်ဖြစ်ခြင်းနဲ့နေရာတွေမှာယောဂါတွေထိုးထွက်ပြီးတော့ပေါက်ရောက်လာတဲ့ဤခန္ဓာညီငွေစရာကြောက်စရာယွန်းစရာငါငါဥစ္စာငါဟာလို့ဖတ်တော်မထားနဲ့ဗျာဟုတ်ပါလားေနောက်တခုအသေတိကိမိကုလနာရောဂာနန္တရဘာယရံသာရရဏောဝသတိလံကာယောမစ္ဆုံနိကိသတိ အယံကာယောတလရှိတော်ဟောဒီခန္ဓာကိုယ်ကြီးဟာအဘိတိကိမိကုလနာပေါ်မျိုးရှိစေကောင်းမောင်ရှိတောင်းတို့နဲ့သာရရနောနိနောယောရှိပေါင်းသင်းဆက်ဆံ၍နေတဲ့ခန္ဓာကိုယ်ဘုန်းကြီးတို့တရားဓမ္မတို့ရဲ့ခန္ဓာကိုယ်အသီးအသီးမှာပိုးအမျိုး80တဲ့ပိုးအမျိုးပေါင်း80အကောင်မောင်ရှိတောင်းကျော်အကောင်မောင်ကအေးဒါကြောင့်လည်း အဘိဓိကိမေကုလာနာပိုးအမျိုးရှိတဲ့အကောင်ပေါင်း7000တို့နှင့်သာရရနောနိနောရောချက်ပေါင်းသင်းဆက်ဆံပြီးနေတဲ့ခန္ဓာကိုယ်ပါတိတန်တို့ပိုးမျိုး80တို့ဤဝတ္တာကြိုက်ဝါမှုဆိုတဲ့စွမ်းအားနှိမ့်ဆက်မှုကြောင့်လည်းပဲမေဆောင်သေမေနိုင်ငံသို့နိကိစ္စတိလိုက်ပါရပြန်နေအေးယောဂဘိုးတွေထားကြွသောင်းကျန်သဖြင့်တို့သူဟာသင်မင်းလက်အထိလက်ပါသွားထကြပါတယ် အဲဒီတော့သင်မင်းလည်းမပါတော့မှဘုန်းကြီးတို့ရုပ်ပြက်ချင်းပြက်ဆိုပြီးတော့မျက်ကြည်တွေဖောက်ထုတ်ရခြေရိုးယောဂရှိတဲ့လူများခြိမခြိမကခြိချင်းဝင်ခြိချင်းကဒုစစ်ဒုစစ်ကပေါင်ရင်ထိဖြတ်ပလိုက်တာနောက်ဆုံးအသက်ပါပါသွားပါတယ်ဟုတ်လားအဲဒီအတိုင်းပဲကင်စာယောဂဘယ်ကင်စာဖြစ်ဖြစ်အာကင်စာရှာကင်စာသမယကင်စာအသိအင်ကင်စာဒုပေါက်ပဲနေရဖြစ်လို့မှဒီကင်စာယောဂကသက်သာရဲ့လားဟောမသက်သာဘူးဗျာ အဲ့ဒီတဲ့အပိုလိုယောဂဆိုတာရှိသေးတယ်။ဘာယောဂအေးအပိုလိုယောဂပိုနေတဲ့ယောဂလိုနေတဲ့ယောဂအဲ့တော့ဘာသာရေးစံခြင်းလူမျိုးရေးယဉ်ကျေးမှု မရှိတာဟာအဲ့ဒါအပိုလိုယောဂတို့ဘာသာနဲ့မပတ်သက်တဲ့ပြုပြင်ဆင်ရင်ဝတ်စားမှုတွေလေမရှိဘူးလားအခုခေတ်ယောက်ျားမိန်းမကလေးတွေကလည်းယောက်ျားအင်ကြီးဝတ်နေကြတယ်ယောက်ျားလေးတွေကလည်းတဏ္ဍခါလိမ့်နေကြတယ် ဖြူဆရာတော်တို့တော့ပေါင်းတင်ရမယ်ခင်မျိုးရောက်နေပြီအပိုလိုယောဂါတွေကလည်းများလိုက်တာဟုတ်ပလားဒီတဲ့ကာရာဥကေယောဂဘာယောဂကာရာဥကေဆိုတာကိုယ်ပိုင်တန်ခြင်းတီးလုံးမဟုတ်တဲ့သူများအသေးရိုက်တွင်းထားတဲ့တန်ခြင်းတီးလုံးနဲ့အဆက်မကြီးတပုတ်ကို15ကျပ်3ပုတ်100ဆိုပြီးတော့အငားဆူနေတာကာရာဥကေယောဂဘာယောဂလဲ အဲအဲ့ဒါကြီးကြောင့်ခဏိလည်းပဲလောကလူတွေကအမျိုးမျိုးပျက်စီးကုန်ပါပြီပြိတ္တရဲ့အဲ့တော့မိမိတို့ရဲ့မျိုးရိုးစင်လာဘာသာယဉ်ကျေးမှုတွေနဲ့ပြန်ပြီးတော့ထိမ့်သိမ့်ရမယ်ခန္ဓာကိုယ်ထဲကဖြစ်တာသဘာဝမတော်လာနိုင်တာမို့ထားပန်ဝန်းကျင်ဖြစ်တဲ့ယောဂတို့ဘုန်းကြီးတို့ကဘာသာရေးမှာယဉ်ကျေးမှုလူမျိုးရေးယဉ်ကျေးမှုတွေမရှိလားအဲ့ဒီဘာသာယဉ်ကျေးမှုလူမျိုးယဉ်ကျေးမှုတွေနဲ့ပြန်လည်ပြီးတော့ထိုင်ရမယ်အိုင်တို့ဘယ်တော့မှဖောင်းမပြောင်းဘူး ဘုန်းကြီးဆိုတာကတုံးကြီးပဲမဟုတ်လားဒီနေ့ကေထားတဲ့ဘုန်းကြီးပါပါလားကိုင်းပရိသတ်ရေရှားတို့အုပ်တို့နဲ့စပုတ်ရှားအောက်ကဂျင်းလက်ဖက်ဝတ်တဲ့ဘုန်းကြီးရောရှိပါလားကိုင်းဒီခေတ်မှာပုံစံမှန်တာအိုင်တို့ပဲရှိတယ်ယူတို့တတွေကြည့်လိုက်ဘာမှမဟုတ်တော့ဘူးအေးအဲ့ဒါတွေလည်းပြန်ပြီးတော့တတိနဲ့ထိညာဗျတို့ဂျပန်သွားတော့ကဗမာမာလေးတယောက်လက်ဝါးလောက်ရှိတဲ့ခေါင်းကိုသပင်9ရောင်ဆိုးတာ ဘုန်းကြီးကပြောတဲ့နင်တို့ဒီမှာသိလွတ်လပ်မနေကြနဲ့အောင်လို့ဟုတ်လားကိုင်းတော်ပါပြီအဲ့တော့တို့ယောဂတွေကအတွင်းယောဂကလည်းပဲ96ပါးဘယ်နေရာမှယောဂမပေါက်တဲ့နေရာလို့မရှိဘူးပြိဿရေပေါက်လာပြီဆိုရင်လည်းသွေးတို့ပြပုတ်တင်းနဲ့အေးမသတိစရာအော်ခြင်းအံ့ခြင်းစရာဆိုပြီးတော့ဖြစ်လာတဲ့ခန္ဓာကိုယ်ကြီးဒါပဲလားဆိုတော့ အတိတိကိမေကုလာနာရောဂနန္တရပါယရံအန္တရပါယရံအန္တရပါယရနာတွင်ပြင်းနဲ့တကွယောဂနံနာယောဂတို့နဲ့သာရဏောနိနောယောရှပေါင်းသင်းဆက်ချ၍နေတဲ့ခန္ဓာကိုယ်ပါ ဒေသံတို့အနာယောဂါတို့ဤဝတ္တနှိမ့်ချညင်းစံပါမှုဆိုတဲ့စွာအကြောင်းလည်းပဲအေမစ္ဆုံသေမေနိုင်ငံသို့နိကစတိလိုက်ပါရပြန်နေ။ခိုင်းဆိုဘိုးမျိုး80ဘိုးမျိုး80ဝိုင်းငါတွဲငါသွေခန္ဓာအိမ်ဘိုးမျိုး80ဘိုးမျိုး80ဝိုင်းငါတွဲ ငါသွေခန္ဓာအိမ်သူတို့ကပဲကိုင်ငင်းစေရှင်ရဲ့ခန္ဓာအိမ်သူတို့ကပဲကိုင်ငင်းစေရှင်ရဲ့ခန္ဓာအိမ်ဒီနေ့စိတ်သိပ္ပံလောကမေ့ကြည့်ပါ ယောဂတစ်မျိုးဖြစ်နေတဲ့ပိုးအကောင်90အားရှိရင်85ကောင်အားရှိဖို့စထိုးလိုက်ဟိုအကောင်90တော့ငြိမ်သွားပြီဒါပေမဲ့အသစ်85ကောင်ဒီထဲမှာရောက်သွားပြီပြလိုက်တာအဲဒီတော့ယောဂတစ်မျိုးပေါ်လာဆေးတစ်မျိုးပေါ်လာအဲဒီဆေးတစ်မျိုးပေါ်လာရင်နောက်ထပ်ယောဂတစ်မျိုးထပ်လိုက်လာတယ်ဆိုတာမေ့ကြည့်ပါ MBB အတုကိုဟုတ်ပလားအဲဒါကြောင့်ဒုက္ခနာကဘယ်လိုမှယောဂကင်းအောင်ကုသလို့မရပါဘူး မွေးကလေးကပါလာသူ့နေရသူ့နေတာဘုန်းကြီးတို့ကအဲ့ဒါအစွဲကလေးချပြီးတော့မှအေးကပ်ပိုင်းရပါလုံနေရတာဗျာအဲ့တော့ဒီဘိုးမျိုး80ကောင်းပေါင်း7000တို့ကကြီးကြီးငယ်စွန့်တော့ခန္ဓာထဲမှာလားပြင်မဲ့မှာဒါပဲလောကကြီးကြီးငယ်စွန့်တဲ့နေရာဘာခေါ်တယ်အိမ်သာခိုက်တို့ခန္ဓာကြီးကဘာဖြစ်အဲအိုင်တို့တော့အလွတ်ခေါင်းပေါ်မှာအိမ်သာမထားဘူးတန်းနေယူစရာပေါက်စရာကိုမရှိတော့ဘူး အဲဒါယူတော့တော့အဲ့ဒါအိမ်သားတွေခေါင်းရွက်သွားနေကြတယ်ရှက်လဲမရှက်ကြဘူးနော်အမလေးအပြိုကြီးလူပြိုကြီးတဲ့ကာယအိမ်တော်သားမွေရှိပွားရေးမှမရှိပဲသင်္ကန်းဝင်မတိလိုက်ရင်ဟုတ်ပါလားဆိုတော့အဲ့ဒီအိမ်သားကိုမလွတ်နိုင်တာပဲကိုင်းနောက်တကူအဲ့ဒီပိုးရတဲ့ပရိသတ်ရေမွေးကြဖွာကြတော့ခန္ဓာထဲမှာလားပြင်မဲ့မှာအဲ့ဒီမွေးတဲ့နေရာကိုဘယ်နဲ့ခေါ်တော့ရှင်းတော့ကတော့ မီးနဲ့အိမ်အခုခဲ့တော့ဇမခန္ဓာအဲ့တော့ဒုက္ခနာကြီးကမွေးဖွားရဖြစ်နေပြီမိနဲ့အိမ်ကြီးဖြစ်နေပြီဗျနော်အရိဘောမျိုး80နာဖြားရတော့ခန္ဓာထဲမှာလာပြင်မဲ့မှာလာဒါပဲလူမမနေတဲ့နေရာကိုဘယ်လိုခေါ်ရှေးတုန်းကတော့လူနာအိမ်အခုခေတ်တော့ hospital ကြိုက်ကြည့်တာမမမကြတကားတယ်ပဲအေးကျုပ်ပဲ့ရွက်ပြီးတော့နေတဲ့ပုံကိုယ်တွေနေတဲ့နေရာဒုက္ခနာပဲတဲ့ဗျာစေယုံကမဖြစ်လို့သွားရတာအဲ့ဒီလိုပဲဒုက္ခနာကြီးဟာတဲ့အေးယောဂအမျိုးမျိုးတွေတဲ့စုပုံပြီးတော့နေတဲ့ခန္ဓာကိုင်းနောက်ဆုံးအဲ့ဒီပိုးမျိုးရှိချက်သေးကြတော့ခန္ဓာတဲ့မလားပြင်မဲ့မလားဒါပေမြုပ်နှံ့တဲ့နေရာကိုဘယ်လိုခေါ်ပါလဲ သောတာသင်ရိုင်းကုန်တဆဖြင့်လှုပ်တိုင်ဒုက္ခနာကြီးဟာဘာဖြစ်နေတော့သင်ရိုင်းကုန်ကြီးဖြစ်နေတယ်ဒါအတွင်းငါချတာအဲအတွင်းငါချတာအာမရလို့ပြင်မက နေပြီးတော့ဝက်သေးကြက်သေးဘဲသေးငါးသေးဖားသေးတွေချလိုက်ကြသေးတယ်ဒါမြတ်တချို့ကရိတ်တာတို့လာခြင်းမာတွေတဲ့သုတ်တန်နာဖြတ်သွားရတာချောင်းလို့လေ ကိုယ်ခန္ဓာသုတ်တံဖြစ်နေတာတော့မကြောက်ဘူးဟိုအုပ်ကူကြတော့ကြောက်နေတဲ့ဗျာလူတွေဟာတော်တော်ခက်တယ်ဟုတ်ပလားအဲဒါမစီကအပ်တဲ့အရက်တွေထဲမှာသုတ်တံပါတယ်မပါဘူးလားအဲအဲ့တော့သုတ်တန်ကိုအလှချဲရင်အဲ့ဒီပုဂ္ဂိုလ်အပြည့်ရှိတယ်ဆိုရင်ကြိုက်တရားခံရှာပေးမယ်ကုညီပရချေဆိုတဲ့လူတွေခေါ်လိုက်မိမတွေဟောဒီသုတ်တန်ကိုအနီးဆိုးထားကြတာအဲ့ဒါအလှပြင်းနေကြတာ အဲ့ဒါဘုန်းကြီးတို့ဖွားသီလဆိုတော့အလွတ်နော်ကိုင်းတော်ပြီတဲ့ဒါကြောင့်ဒုက္ခနာဟာဘရဝါတွေအသေးကောင်းမြုံနာရသောတာအငြယ်ချင်းဆွမြရအိမ်သာမိဖွားရတဲ့သာထောတဲ့မိနေအေးလူမမတို့ရဲ့နေရာဆိုတဲ့သူနာအိမ်ဖြစ်နေပြီဘာကောင်းတာရှိဘာမှကောင်းတာမရှိဘူးအဲ့ဒါကိုယ်ခန္ဓာကိုညာဆိုင်တာ များသောအားဖြင့်လူတွေဟာတရားဝင်တဲ့အခါလောက်ခန္ဓာထဲမှာစိတ်နေတယ်တရားမဝင်စိတ်ကပြင်းမဲကြီးပဲမြင်ရကြားရနားရစားရထိတိရကြံသိရနောက်လိုက်နေကြတယ်ဗျာအဲ့တော့မိမိအိမ်မှာမနေတော့အိမ်မှုကိစ္စရက်ရွာရေးတာ မသိလို့ပေါ့ခန္ဓာထဲမှာရှုမှတ်မှုဆိုရင်ဉာဏ်ကလေးစိတ်ကလေးမနေတဲ့အခါကျတော့အလီလိုက်နေတဲ့ဒီစိတ်ကအကုန်လုံးအမားတွေကိုအမှန်တင်အဆိုးတွေကို အပေါင်းထင်ပြီးတော့မိုက်မလိုက်စားနေရလို့ဒုစရိုက်ဆိုတဲ့တရားတွေပွားကြအဲ့ဒီဒုစရိုက်တရားတွေပွားတော့အပယ်လေးပါသွားရောပေါ့မှန်ရလားမှန်ပါဘူးခိုင်းဆိုလိုက်96ဖြာ96ဖြာဒီယောဂဒီယောဂရှိရာခန္ဓာအိမ်ရှိရာခန္ဓာအိမ်96ဖြာ96ဖြာဒီယောဂ96 ရှိရာခန္ဓာအိမ်သူတို့ကပဲမြာအနေမြင်းစေခန္ဓာအိမ်သူတို့ကပဲမြာအနေမြင်းစေခန္ဓာအိမ် အေးဒီတော့ယောဂယောဂလို့ပြောတယ်အဲ့ဒီယောဂဟာပါလေယောဂနံဘိကဝေရူပနာမေတ္တတိဝဆနာနဲ့ယောဂယောဂလို့ပြောနေကြတယ်အဲ့ဒီယောဂဟာပါလေရုပ်ရဲ့နာမည်ပါပဲတဲ့ယောဂဟာပါလေအဲ့တော့ယုတ်တရားမပရဝိအာဝတိသောဝါယောတကြီးလေးခုမြေရေလေးမိဘောဟုတ်ပလား အဲ့ဒီဓာတ်ကြီးလေးပါတဲ့ပရဝိဓာကနဲ့အာဝဓာက32ပါးတေသောဓာတ်လေးပါးဝါယောဓာတ်6ပါးဘောင်း42စုရုပ်အစုအဲ့ဒါယောဂပဲအဲ့ဒီယောဂမှာတဲ့ဘုန်းကြီးတို့သွေးသီးကြပြည်သက်လေးသွေးအားနဲ့ရင်လည်းအနေခက်တယ်အထိုင်ကအထကြွာဝိကနေမိုက်ကနေသွားတာပဲသွေးအားများတော့လေခေါင်းကိုကြိုးကြီးနဲ့ပတ်ပြီးတော့တင်းထန်သလိုခေချမွန်းမွန်းသိပ်ပြီးတော့နေတယ် တွေးအနဲ့အများကြောင့်မဆင်းရဲဘူးလားထောအတူလေအနဲ့အများကြောင့်ရောဆင်းရဲတာပဲခါလည်းပဲအထက်ဆန်တဲ့လေအောက်ဆုံးတဲ့လေစသည်နေရာမမိုက်ပိုက်ထဲမှာဂွိဂွိဂွိဂွိနဲ့ဆိုပြီးတော့အာအကျော်အမြင်တွေရောခန္ဓာကိုယ်အရှင်လျောက်တည်တဲ့လေအာဥထဲမှာတည်တဲ့လေဝင်လေထွက်လေစသည်ဖြင့်ဥဒ္ဒေကမောဒေါကမောကိုစိတ်တော်တကောထာတယော အထောအတ္တသပ္ပအင်္ဂမင်္ဂနုတာရီနောအထောအတ္တသပ္ပသောတဲ့ဥဒိကမောအထက်ဆန်နဲ့လေဒေါကမောအောက်ဆုံးနဲ့လေအေကောစိတ်တော်ဥရဲမတေဝနဲ့မတည်တယ်လေကိုထာသေးရောထောအတူဥသိဥမသတိမတည်တယ်လေအင်္ဂမင်္ဂနုတာရီနော လက်ချေခေါင်းခါစသည်လျှောက်သွားနေတယ်လေအတ္တသပ္ပတဝင်လေထွက်လေ၄၆မျိုး၄ဘယ်နှမျိုးတော့ အဲ့ဒီမှာလေ အားနေတော့လေနေသားရဲ့လားမနေသာဘူးရှိတတ်မမှန်တော့ဘူးလေအားနေတော့ तू ကတွန်းကန်အားမရှိတော့အထက်ရှိတယ်တတ်တယ်ရှိပုတ်ဓာတ်ပုတ်တွေဖြည့်ပြီးတော့မှဘုန်းကြီးတို့မှာယောဂါဆိုအနာဆိုတွေမဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒါပဲဗျာနောက်အပူအေးချောင်းလည်းပဲဒီခန္ဓာကိုယ်ကယောဂါမဖြစ်လား ဖြစ်တာပဲအပုလွန်အစာလိုပဲစားစားအပုလွန်ပစ္စည်းကရိယာတွေပဲသုံးတော့တဲ့ဒီယောဂဖူရောင်ပုတ်ပွားပြီးတော့လာပြန်တာပဲတဲ့ဗျဟောနောက်အဘောဓာဆိုတဲ့အရေးမျက်ရည်နာရည်ကျင်ကြီးကျင်ငယ်အဲ့ဒါတွေယုံစိမ့်ပြီးတော့နေပြန်ရင်လည်းပဲပရိသတ်ရေထိုအဘောဓာဆိုတဲ့အရေးဓာအနဲ့အများကြောင့်လည်းပဲဒီခန္ဓာမဆင်းရဲလားအေးဆင်းရဲတယ်ဗျ ဒါကြောင့်တို့ခန္ဓာကပြေးပြီးတော့မလွတ်သာအောင်ရှုရတဲ့သိတဲ့ဘုရားတိတဲ့ဘုရားအင်မတန်ပင်မဆင်းရဲတဲ့ခန္ဓာပဲအဲ့ဒီခန္ဓာကိုဘုန်းကြီးတို့ရရှိနေတဲ့အခါကျတော့သူ့ကို အမိုက်ထဲကရွှဲလို့အသုံးချရအမိုက်ရအသုံးမရဘူးဒါပေမဲ့အဲ့ဒီထဲကမိုက်တွန်းလိုက်တဲ့အခါကျတော့ရွှေထွက်လာသလိုဒါနတိလားဘာဝနာအနှစ်သုံးမျိုးကိုဒီခန္ဓာထဲကထုတ်ယူရမယ်ဟုတ်ပလားပြိတ္တာ အေးဒါရောက်ဒီခန္ဓာကြီးကတော့ဖြင့်အာကိုကြည့်လိုက်တဲ့ဇာတိနဲ့ပဲတတ္တရာတကွက်မှရှိဇရာလက်ထက်တတ္တရာရှိသလားအခုပြာဒီလက်ထက်ရောက်တဲ့အခါကျတော့လေသက်သာယာရှိသလားအဲဒါဖြင့်အဲ့ဒါဗျာတိဒုက္ခပြီးကြပါစို့အဲဒီလိုဗျာတိဒုက္ခပြီးတဲ့အခါကျတော့ဗျာတိ96ဗျာယောဂါရှက်ထွေးဖြာနာရရင်ခေါ်တဲ့ဘေးသည်ဘေးက တတိသူငါးပါးယောက်ျားမိမတတိတတ္တဝမန္တမြသွေကိုအတိဒုက္ခိတေကတဝအာယပယစိတ်ရှိလက်ကြီးညင်ကြပြီတော့မေဇုနောသေမေဣတဏိကံထံသို့ဧပေတိတိမောင်းမင်းဤပမညင်းလေးနဲ့မဲမင်းကြီးပမကြီးလေးနဲ့လည်းပင်မှာခွင်းတဲ၍အတင်းတကရပုတ်ဆောင်လိုက် ပြန်လေသည် စရာတရားကဖြူဖြူမဲမဲပိပိသိမ့်သိမ့်ပိန်ပိန်ဝဝပုပုရှဲရှဲတတ္တဝမန္တမြတွေသူစိတ်ရှိတိုင်းရုပ်ပြက်ရှင်ပြက်ဖြစ်အောင်ညင်းချက်ပြီးတော့မှဟောမရဏလက်ထဲပို့လိုက်တယ်သေမင်းလက်ဝက်ွက်အလိုက်တယ်ပေါ့ဘယ်လက်အလိုက်တော့အေးဒါကြောင့်ဆိုတတ္တဝမန္တမြတတ္တဝမန္တမြယာဓိက အာယပါယညင်စေသည်အာယပါယညင်စေသည်တတဝမန္တမြတတဝမန္တမြယာတိကအာယပါယညင်စေသည်အာယပါယညင်စေသည်ညင်စေပြီးကညင်စေပြီးကတတဝတခါမရဏပို့လိုက်သည်ညင်စေပြီးကညင်စေပြီးက တတဝါတခါမရဏပို့လိုက်သည်အေးဖြာတိကလည်းအယုတ်ကြေကြေရေးခန့်ခါစိတ်ရည်မြနှိမ့်ချင်ရင်မှလို့အားရတဲ့အခါဘုံကနေထော်ပြီးတော့မရဏလက်ထဲပို့လိုက်တယ်မရဏဆိုတာသေမင်းသေခြင်းပေါ့အဲ့ဒီသေခြင်းကလည်းပဲအော်သူကတော့လှတယ်လူဘဝကြာကြာနေပါစေလို့များအခွင့်ပေးတာ ဩသူကတော့ရုပ်ဆိုးတယ်ရုပ်ဆိုးတဲ့အတွက်ဒါကြောင့်လူဘဝကြာကြာနေပါသေးလို့များအခွင့်ပေးတာအပုရှိအပိယဝအမဲအဖြူဘသူပဲဖြစ်ဖြစ်သူကရောညင်းဆဲတာပဲမညင်းဆဲဘူးလားသမဟိတာနေတနာရူပအာရူပနေကုဏကုဏမရန္တိမေချုသံလေနအယံလောကတဓမ္မတာ လောကေလုံးပြရဲ့လို့အငြင်းပွားနေရတဲ့ဟောဒီ32ဘုံလောကထကြီးအတွင်၌တတ္တာသူငါးပါးယောက်ျားမိမဆိုတဲ့သက်ရှိတတ္တဝါတို့သည်ဘုန်းကြီးတို့အသက်ရှိတဲ့မန္တမယယခုနေ့ကပြောတယ်လို့တရုတ်ကလာပုံနာမွတ်စလင်လင်္ဂရိချအမေရိကန်ယူရီးယားတရုတ်ကမော်ရီယာလာအိုဂျပန်ဒီဘောပြည်သေးအင်္ဂလားရှားအဖရိကဥရောပအမေရိကရှမ်းကချင်းကရင်ကရမွန်ရခိုင်မြန်မာ အသက်သာရှိမဲ့ဆိုရင်ဘု து ကိုသူကညားတယ်ဧသမိတ်တာဇဘောကသမရကမဟာနိကြံရာပြည့်စုံရွှေဘုံမောဆန်းသာလို့စိတ်သားကိုတိုက်တယ်အကြိုက်နာလုံးကြီးကြတဲ့မိလျာနာခောတထေကျော်ကြီးတို့သည်၎င်းနေတနာသာမတို့အိမ်နောက်ဖေးမှာ အစွမ်းကလေးချကစံရတဲ့အမတန်လွန်မွန်ကတိလို့ခေါ်တဲ့သူရှင်ရဲ့တို့ဒီ၎င်းရူပါစာကောင်း64ရနဲ့သွေးထထယုတ်မြည်ဖုတ်တရီအရှင်မတော်လိုမြင်ရသူဘဝေမောရအောင်ချောအလာကုန်ပြောပြလို့မကုံနိုင်နဲ့မြာချေမုံခေါ်တဲ့မရင်ကြီးတို့ဒီ၎င်းအရူပါစာပိန်ရတဲ့အထက်ဝဲကြောက်ကဆွဲသည် အမေကသပိတ်ရောက်မြက်ဆန်းကြောင်ကုတ်ကိုင်းနဲ့လှုပ်တိုင်းကလက်မခံဖမတန်စုံညိုလာတဲ့အယုတ်ဆိုးမှခေါ်တဲ့မကြီးတန်တို့သည်၎င်းခုနာစာအေးပိနှင့်အမေအိုက်ရှင်ပြည့်တောက်တာသာမနာဟုမောဇေယအစာစာပါဝါကုံကြွားကြတဲ့9000စာ6000စာဂုံကြီးရှင်များတို့သည်၎င်း နေကုလာစပညာကကင်းအစင်းကစုတ်ချဥစ္စာမနတ္ထိညာတိကလည်းပါရှာသူတော်စရိတ်အနွယ်မှာအိတ်အလွယ်ကစားရတဲ့လေချရလေကုန်ဤအယံအခြေတကြမနေရပဲသေးကြကြေကြသေးကြေကြလေကိုရကင်းမျိုးဤသေးချင်းလို့ခေါ်တဲ့တရားဆိုသည် လောကသားဖြစ်လာလင် ပြက်ရဖို့အထက်ကရှင်လာခဲ့တဲ့သင်္ခါရဆိုတဲ့လောကကြီးဤဓမ္မတာသဝေကညာဝင်စားလို့တရိတာထားကြပေတော့ဘယ်ဖယားဘယ်ပြမဘယ်ဆရာအစွမ်းမကုန်နိုင်မှုလမ်းရိုးရှင်လာဓမ္မတာကြီးတရားဖြစ်ပါပေတည်း ကိုင်းဆိုလိုက်ပစ္စည်းကပေါ်ရုပ်ချောသူတွေအရှင်မရှိနတ္ထိတနေဂုံရှိဂုံမဲ့ဆိုခဲ့သူတွေအဆုံးကြလုံးဝအလုံးသေး ခိုင်မသေးရမဲ့လူဒီထဲပါအေးအဘယ်ရဘယ်ပါဘယ်မြို့ဘယ်တိုင်းနဲ့ငါဘယ်ဘုံဖြစ်ဖြစ်ဒီပြမဘုံ20နတ်ပြည်6ထလိုက်ရှာမသိမဲ့နေရနာတိလောကေအနာမတလောကေလောကနဲ့အနာမတမသေးတဲ့နေရာဆိုတာနတ်တိမရှိဘူးဘုန်းကြီးတို့ဒီနေရာမှာအမြတ်ပလင်းလို့ထားပေမဲ့လို့အာဖခင်ကဥရမိကမိခင်ကဒေါ်မေဘုန်းကြီးကဥနရာပတိတက်တော်59နှစ် အေးစနေနေ့ဆိုပြီးတော့ည7:00နာရီ9မိနစ်အချိန်မှာသေလွတ်မြုပ်ရတဲ့အလောင်းကောင် ဟောဒီနေရာတွေမရည်တွက်နိုင်ဘူးပြိတ္တာဒီပြနေရာဒီပြနေရာမပါသေးဘူးတို့ရဲ့ဘဝတန်တရားရှောက်လန်းခဲ့ရတာဟာအင်မတန်မှကြောက်စရာအခန်းကန်းတွေနဲ့ပါမှန်ရလားမှန်ပါပါဘုရားဒါရင်ဒီတော့သေမင်းကဘုန်းကြီးတို့ကအခု ယုံပြောမရလို့စီနီယာကြီးကနောက်ဆုံးမှ ပြောပေမဲ့လို့သူ့လက်တံကရှည်တယ်သူ့နယ်ပယ်ကကျဲတယ်အမေပိုက်ထဲမှာလည်းသူဝင်သတ်လိုက်တာပဲဒါကြောင့်အသေးကလေးတွေမွေးတာမရဏလက်ချက်ဘယ်လိုလက်ချက်လဲအဲမွေးကိစ္စလေးမှာဥဆိုပြီးတော့ဝဲတော်မဝဲလဲရဥဝဲဆိုတဲ့ဇာတ်ကားတော်မဆုံးတော့ဥဆိုပြီးတော့သေသွားတာတွေရောမရှိဘူးလားမရှိပါဘူး အဲမွေးပြီးတော့စက္ကမိုင်တွင်သေးမိနစ်ပိုင်းတွင်သေးနာရီပိုင်းတွင်သေးရက်ပိုင်းတွင်သေးလပိုင်းတွင်သေးနှစ်ပိုင်းအတွင်သေးမှန်ရလားအဲ့ဒီအသေးဒုက္ခဟာအရေးကြီးဆုံးပဲသူကဇာတိနဲ့ပဲလဲဝင်တတ်တာပဲရရာဆိုတဲ့ဦးမင်းကြီးလက်ထဲမှာလည်းပဲသူက ဝင်တတ်လိုက်တာပဲဗျာဒီ96ပြားနဲ့ပဲမှာလည်းသူအုပ်စိုးလိုက်တာပဲဒါကြောင့်ရှင်းတော့က ဘုန်းကြီးတို့ဆရာတော်သမတော်များနဲ့စန္ဒအကျော်ပုဂ္ဂိုလ်ကျော်ကြီးတွေကတို့ရဲ့ခန္ဓာဟာနွားနဲ့တူတယ်တဲ့ခန္ဓာဟာတထေးကနွားပိုင်ရှင်တထေးအဲနွားပိုင်ရှင်နဲ့တူတယ်တထေးကအဲ့တော့ယုတ်တကောင်နန္တကောင်လို့ပြောကြစို့ခန္ဓာ၅ပါးမှာယုတ်ကတပါနာငါ၄ပါးတွက်လိုက်တော့ယုတ်နဲ့နာမဲမဟုတ်လားအဲ့ဒါတရှင်းမနှကောင်ကိုဘာခေါ်လဲ အေးဆိုလိုက်ရှင်တထေမင်းနွားတရှင်ငါချင်းပြုနေတာဟောတထေကလို့သလိုတရှင်လုံးလိုမလားတစ်ဖက်လိုမလားသူငှားစားတယ်အဲ့ဒါကိုဘုန်းကြီးတို့ကကမ္မမူလေနဂဟိတဝါဘဝရဲ့ကုသိုလ်ကံအားလျော်စွာလူဘဝကုသိုလ်ကံညောဖြစ်တာပေါ့ဟောတရိစ္ဆာမောဟကြတော့အကုသိုလ်ကအရင်အနိပဲပြီးတော့မှလေးဘက်ထောက်ခန္ဓာနှစ်ဖက်ထောက်ခန္ဓာ နွားတွေငှားငှားလာတချို့ကတစ်ဖြတ်တချို့ကတမိုးတွင်လုံးတစ်နှစ်လုံးစသည်မှာငှားကြလားဒါကြောင့်ရှင်သထေမင်းနွားတရှင်ငှားခြင်းပြုနေတာအေးတချို့ကတကောင်တစ်ပတ်တချို့ကတရှင်ဆုံးအဲဒီလိုငှားပြီးတဲ့ခါကြတော့မှဟဲ့နွားကြီးခမရတနာကြီးအပါလားလို့ မခိုင်မဆဲပဲအစာရည်မြတ်တွေကျွေးထားပြီးတော့အချိန်တန်ပြန်အပ်လိုက်ရရင်အဲ့ဒီမခိုင်မဆဲတဲ့လူရဲ့နွားဟာအနိုင်လားအရှုံးရှုံးမြဒါကြောင့်တကောင်နွားလားကျွေးမွေးထားခိုင်ညာမပြုအရှုံးသာတကောင်နွားလားကျွေးမွေးထား အိုင်ညာမပြုအရှုံးသာအေးအဲ့ဒါတစ်ဖက်မြင်ဝါဒနဲ့နွားရည်တနာကြီးကမခိုင်းမကြွေးထားတော့ငါရန်ကလည်းပေးရသေးတယ်ကြွေးမွေးကားကလည်းမကုန်ဘူးလားအချိန်တန်ပြအပ်လိုက်တော့သူအမြတ်ထွက်သေးတယ်အဲဒီလိုပဲယုံနာဆိုတဲ့ခန္ဓာနွားတွေဘုန်းကြီးတို့ကမ္မမူလေနာခေတော် ကံဆိုတဲ့အဖို့အခပေးပြီးတော့မှလူဘဝရလာလို့စားကတောက်ခါအိပ်စက်ခါနဲ့နေကြမယ်ဒါနသီလဘာဝနာစတဲ့ကုသိုလ်ပြုမရှာရင်ဒီခန္ဓာနွားဟာအရှုံးအဖတ်တင်တော့မှာပေါ့ဟောပလားပြိဿကိုင်းဆိုတကောင်နွားလခိုင်းလွတ်ထငါညာအမြတ်သာ ဟောတယောက်သောပုဂ္ဂိုလ်ကတော့ဒီနွားအလကားရတာမဟုတ်ဘူးကမ္မမူလိနာကေတောဝကံဖို့အခပေးပြီးတော့ငားရတာအဲ့တော့သူ့ကျွေးလက်ကျွေးမယ်ခိုင်းလက်ခိုင်းမယ်လူအားနဲ့ပန်းပြီးတော့အလွတ်လွတ်လိုက်တဲ့အခါကျတော့ဆိုင်သဘာယရဏကျွေငွေဟောအပိုထွက်လာတော့သူအမြလားအရှုံးလားဆိုဒါနာသီလာဘာဝနာခိုင်းနာပြု၍အမြတ်ရှာ အေးဒုက္ခနာကြီးဒီတိုင်းပြစ်ထားလို့မရဘူးတဲ့ဟောမေဇာနာဝိရဏသာရဏဘာဝိနာသာရသတနာသာတဏံသာရောကာယအာညာနာခန္ဓာနဲ့ရင်းနေလို့ရတဲ့ဥစ္စာပစ္စည်းယန္တမျိုး၅ပါးနဲ့ဆက်ထံနေဒါကြောင့်အဲ့ဒီဥစ္စာပစ္စည်းတကကြာကြည်စွာ ခိုင်းမြတ်တည်ရမယ်အနှစ်သာရကဒါနာပိကံစွန်ကျဲလူဒန်းတဲ့ပစ္စည်းဟာပရိဒတ်ယန္တမျိုး၅ပါးမဖြည့်ဆည်းနိုင်တော့ဘူးအဲ့ဒါပစ္စည်းတကအနှစ် ဒောတုဘူရောဂါရိသာရဏပါဝိနာသာရတာတရိထသသီလဝနေသူပိဝရဏရိကာမံသာရော96ပြ98ပြရောဂါတွေနဲ့ဆဲဆံရောနောနိနိနောပေါင်းတင်ပြီးတော့နေတဲ့ဒီခန္ဓာအေးဒါကြောင့်ဒုက္ခနာက ပြုတ်ကြလာတာတဲ့ဘာများအသုံးဝင်တယ်လဲဘာများအသုံးဝင်တယ်လဲအေးဘာမှသုံးမဝင်ဘူး ပြီးကြတဲ့ပါလာကျွတ်လာတဲ့သပင်တွေကိုအိုးကြီးအိုးငယ်သွဲသွဲနဲ့ချက်ပြုတ်ဖုတ်ကင်ကြော်စားလို့ရလားအာဓမ္မမူယခန်းဒီနေဘိုင်းဝင်ချင်းငရဲ့လှုပ်ချုပ်လို့ရောအာဓမ္မမုဆုဆောက်တဲ့နဲ့ထွင်ပေါက်ပြီးတော့သဘွဲကလည်းထိုင်ပရိဘောကလှုပ်လို့ရောမလီဒါအသုံးချမရတာများဟိုထက်တမဟုတ်မြက်ပြူးမှကြီးညာတာတွေနဲ့မျက်နာမှာအလှချေထားလိုက်တာနဲတာမဟုတ်ဘူးပြောတော့လေမရပါဖေရမရပါဖေရနဲ့ အေးအဲ့ဒီမှာကြီးအသုံးချမရတဲ့အပုပ်အိုးကြီးအဲ့ဒီအပုပ်အိုးကြီးတစ်စိမ့်စိမ့်ယိုကျလာတာတွေကိုလူတွေကအာအမျိုးမျိုးအထွေထွေလှပြင်ကြရိယာတန်းစာစင်တာတွေနဲ့ထုတ်ပြီးတော့ငွေကုန်ကြေးချများနေတယ်မများဘူးလားအဲ့တော့ဒီခန္ဓာကိုယ်ကြီးဟာရှင်တော့မအသုံးမကြတာလားလို့သိတဲ့အခါကျတော့အသုံးရမသကကြက်သေးကလေးရှိ ကိုကသတ်သတ်လို့စားလို့ရကရချက်ကလေးတကောင်သေသွားတာယူမလားပေးပါပေးပါဝိုင်းတောင်လို့သေးကျေးဇူးရောမတင်ကြလားအဲတို့အိမ်မှာမသားတလောင်းပူနေတွေရှိတယ်ယူကြအောင်မလားရကရပါတောင်ရိုက်လေအောင်ဒီရွာဒီမြို့မှာမွေးတဲ့လူတခြားသေးလားရင်မြို့တဲရွာတဲ့အိမ်နဲ့အဝင်မခံတော့ဘဲလေကြက်တွေကဟိုးအိမ်ငန်းတွေကရေခဲတစ်တာတဲ့အထိရောက်တယ်ဗျာ ကြည်သာဒုက္ခနာအသုံးမကျပုံလေးပြန်ကြည့်နော်အဲ့ဒါကြောင့်ဒီရုပ်ခန္ဓာကိုယ်ကြီးက အနှစ်သာရသည်စာရိတ္တဝါရိတ္တအေးလှုပ်အားပဲဆိုတာကြိုးပြုလုပ်ငန်းနဲ့သူတစ်ပါးသက်တပ်ပြခြင်းစသည်ရှောင်ခြင်းမှုအဲ့ဒီသီလအနှစ်ထုတ်ပါအချင်းချုပ်ပြောတယ်နောက်တကူတဲ့အနေစာဘိဗုဒ္ဓဘာဝိနာသာရတာယူဒတာနေတ္တာရိဝိပဒနာဘိယောခောတာရော တို့ခန္ဓာဟာချိန်နဲ့စက္ကန့်နဲ့အမြမမြဲခြင်းဆင်းရဲခြင်းဆိုမရခြင်းကနှိမ့်သက်လွှမ်းမှုနေတယ်အဲ့ဒါအသက်အဲ့ဒီအသက်ဆိုတာကအချိန်အသက်ဆိုတာအဲ့ဒီအချိန်ဆိုတဲ့အသက်ရဲ့ဓမ္မကဖြစ်တိုင်းယုံနာကိုနှိမ့်စမြင်အောင်ဒုက္ခမြင်အောင်အနတ္တမြင်အောင်ရှုမှတ်မှာဟုတ်ပလားအဲ့ဒါအသက်ထဲကအနှစ်ပဲဒါကြောင့်ဘုန်းကြီးတို့ရဲ့ခန္ဓာခိုင်းသွားတဲ့ကဆိုဒါနသီလာ ဘာဝနာပြုတာခိုင်၍အမြတ်ရှာအေးသေမင်းထံကဒီယုံနာဆိုတဲ့ခန္ဓာနွားတရှင်းကိုကိုကြီးကိုကြီးတတ်နိုင်လည်းမြကံအဖို့အခပြပြီးတော့ငှားထားရတာအဲ့ဒါကိုဘုန်းကြီးတို့အရှုံးပေါ်အောင်လုပ်မလားအမြတ်ပေါ်အောင်လုပ်ရအမြတ်ထုံဒီပြောခဲ့ပြီပြည့်စည်တဲ့ကအနစ်ဒါနယုတ်ကိုယ်တဲ့ကအနစ်သီလ အသက်ဆိုတဲ့အချိန်တည်းကအနစ်အေးဘာဝနာတောင်ဝိပဿနာမှာသမထဆိုရင်တော့ तू ကသိတ္တန်ကြီးမကြိုက်သေးဘူးပြိတ္တရေအေးနောက်တစ်ခုကပါလမရိတန်ဒီအာနာဝဇ္ဇမရိတန်ဒီသေးလိုက်မရလို့အာနာဝဇ္ဇမတွေးမတော်မစင်ခြင်းမူဆိုလင်းတဲ့ဗျဟောကိလေသာတူရပီလီတော့ မြေယာခြားရာကလိုခြင်းမှုလောဘဈာတမှုဒေါသတွေးဝေမှုမောဟတွေနှိမ့်ချက်ခံရသည်ဖြစ်၍ကိမိခိစ္စဝနောသာဝါကိမိခိစ္စဝနော ပိုးလောက်တော့ဖြင့်အကြိုက်ခံရသောအနာဇိုးရှိသောသာဝခွေးဗိမ်မလေးကဲ့သို့တဲ့ဟောဗန္တော်မယမတိပပ္ပလေးလည်းရဲ့သူကတိန်ကောင်းမြတ်တဲ့ဘဝဆိုတာကိုဂိမ်းဝတ်စိဘယ်လိုသွားနိုင်မှလဲ သင်မှုဆိုတာမစင်ရင်နဲ့လူတယောက်ဟာတဲ့အေးခွေးနာလောက်ကိုင်းတယ်လို့အိန္ဒြေအစင်ပြက်ပြီးတော့သူဂတိဘဝမလားမရောက်နိုင်ဘူးတဲ့ဒါကြောင့်သေခြင်းကိုဆင်ញင်ရမယ်။ဘာဆင်ញင်ရ။အဲဇီဝိတပရိယောသာနာငါတို့ဟာအဲဇီဝိတပရိယောသာနာမရဏသေခြင်းအအသက်ရှင်ခြင်းအဆုံးဟာဘာလဲသေခြင်းတဏိဘာလို့မွေးလာတာလဲသေဖို့မွေးလာတာတဲ့ဗျာ။ မှန်ရလားပြိဿအတုအမေရှိဝိတာတို့အသက်ဘလောက်နေရမယ်လို့မြဲရဲ့အေးတကားတဲ့တစ်ပင်မကြီးရွက်ပွင့်သေးတော့တဲ့လေကလေးတလို့ဖြုတ်ကန်တဲ့ဆိုပြီးကြွေးချလာရင် ပြန်ပြီးတော့တစ်ပင်နဲ့ဆက်သွယ်လို့ရတယ်ဘုန်းကြီးတို့မှလည်းဝင်တယ်လေပြန်မထွက်ထွက်တယ်လေပြန်မဝင်ရင်သေတာပဲသေရေးဆိုတော့တကယ်အနိကပဲဝင်သွားတယ်လေပြန်မထွက်ထွက်သွားတယ်လေပြန်မဝင်ရင် အဲသေးတာပဲဗျာဒါကြောင့်သိခြင်းတရားကိုအောက်မေ့အမှတ်ရတဲ့ပုဂ္ဂိုလ်ဟာလမ်းသွားလမ်းလာဒုတ်တောင်ဝေကင်သွားသလိုပဲတဲ့ခွေစုံနွားစုံမြင်းကြမွေးကင်းသားတွေ့ရင်ဒီထုံးနဲ့သူ့ကိုဖယ်ရှားမယ်ဆိုလဲဖယ်ရှားနိုင်ဟုတ်ပလားခုခံမယ်ဆိုလဲခုခံနိုင်တယ်ပြိတ္တာဘာမှမပါပဲနဲ့ဒီကနေ့တတိလက်လွတ်သွားလိုက်ပြီတကယ်ခွေစုံမွေစုတွေနဲ့ကြွလွန်အမလေးတော့ခါခေါ်သွား အဲ့ဒါကြောင့်မရဏဆိုတဲ့သေခြင်းကိုအမြဲမပြတ်ဘုန်းကြီးတို့အောင်မြင်ရမယ်ဆိုငါနဲ့ရွယ်တူငါအောက်လူကြီးသူသေးတာများလာပြီငါနဲ့ရွယ်တူငါအောက်လူကြီးသူသေးတာများလာပြီ အေးအဲ့ဒါလေးနဲ့ပြန်ပြီးတော့ငါနဲ့ရွယ်သူတွေသေးတယ်ငါနဲ့အငါအောက်ငယ်သူတွေသေးတယ်ငါတဲ့ကြီးတယ်လို့လေသို့ထို့သူငါလဲသေမလွယ်စိတ်แท้ကြံရမည်သို့သူငါလဲသေမလွယ်စိတ်แท้ကြံရမည် အေးအဲ့ဒါဒီမရဏတတိဆိုတာကတော့အမြဲတမ်းရှိ အမြဲတမ်းရှိတော့မဥမနာမသိမိကာလတတိရှိတော့မိမိရှာဝေဆုဆောင်တဲ့ဒါနသီလဝိပဿနာတရားတွေမှန်ရလားအဲ့ဒါတွေဆုဆောင်ပြီးတော့ပြုမှမှဘုန်းကြီးတို့မှာဝဘဝတိုးတိုးနဲ့နိဗ္ဗာန်မဲ့ဖို့ရမယ်ဒီထဲမှာဝိပဿနာအရေးကြီးဆုံးကိုယ်နှုတ်စိတ်ထိမ့်သိမ့်မှကိုယ်နှုတ်စိတ်ကိုမထိမ့်သိမ့်လို့ဒုစရိုက်နဲ့ကံนี่ချော်သွားရင်တော့သွားပြီးသန္တရာခရီး ုန်းကြီးတို့ခရီးသွားခရီးနားလည်းဟောခဲ့ပြီနော်အေးဒါကြောင့်တို့ရှင်ရဟုလာတို့ရှင်ရထပါလာတို့တာဝန်ကယူတဲ့ဓမ္မုတ်ဒေသ၄ပါးနဲ့တရားသိမ့်မယ်ဆိုဩနာသေးသောမောင်းနှင်ပုတ်လူတို့မမြဲပါတကားဩနာသေးသောမောင်းနှင်ပုတ် လူတို့မမြဲပါတကားဒီမှာဘုန်းကြီးတို့ကမရဏမှာအဆုံးသတ်ခဲ့အမှန်တော့မရဏအဆုံးမသတ်ဘူးသုတိပိယတကပဋိသန္ဓေဆိုပြီးတော့ဗိဓမာဝီထိကလာပြန်တယ်အဲ့တော့သတ္တဝါမန္တမြမရဏကအာရပယညင်စေသည်ညင်စေပြီးကသတ္တဝါတခါစာတိပို့လိုက်ပြီခေါနကဒုက္ခတာထွက်ခဲ့ရတဲ့ဇာတိစီဒီမရဏကပို့လိုက်ယဟန္တာမဖြစ်သေး ယဟနာဖြစ်ပြီဆိုရင်တော့လွတ်သွားပြီပရိသတ်အဲ့တော့ဘုန်းကြီးတို့ကယဟနာဖြစ်မှဘဝစိတ်ဟကလွတ်မယ်ဆိုတဲ့ဟာလေးကိုကိမ့်မိမှတ်ထားကြပါအဲ့ဒီယဟနာဖြစ်အောင်လည်းပဲဘုန်းကြီးတို့ကသတိပဋ္ဌာန်တရားအထုံးမှဟုတ်လားဂိုင်းဆိုစောင်းရှောက်သူမဲ့ကိုရမဲ့အာနွယ်လာကြပါတကား တို့ကဥစ္စာပစ္စည်းယာတုရှိစဉ်ဂုံသိအာနာရုပ်ရည်ယူဘက်ကအတတ်ပညာကိုအားကိုးနေကြတယ်အဲ့ဒါတွေကမအုံမနာမသိအောင်ဘာမှလုံးမပေးနိုင်ဘူးဘုန်းကြီးတို့ရှောင်းရှောင်းနေတာဘာမှမရှိဘူးနော်အဲ့ဒါကိုတို့ရွှေမျိုးများတဲ့ပစ္စည်းများတဲ့ယာတုလည်းနဲ့ရှိစဉ်ဂုံသိအာနာရှိတယ်ဆိုပြီးတော့မြန်သွားဘဝမမေ့လိုက်နဲ့တေကံဤကာလကြမှာခုနကအဲဒုံမပါတဲ့ပုဂ္ဂိုလ်ငွေစိုးခွေးစိုးနဲ့တွေ့ပါအမလီတော့ဆိုပြီးတော့ခါပြော့မသွားကြခြင်းနဲ့ သဘောပါတယ်နော်အေးဘုန်းကြီးတို့ဘာမှအားကိုးလို့မရဘူးတဲ့စောင်းရှောက်သုံးမဲ့ကိုရမယ်ဇနီးမယားသမီးသားတွေကယာယီခိတ္တအခိုက်တန်သဘောလေးပဲတကယ်တော့အမေအိုရာသားသမီးကအိုလို့ရလားမရပါဘူးဗအေးတေမဟိုသားသမီးကသေလို့မခုံးပြောင်းလို့မရဘူးအဲ့ဒါကိုစောစောစီစီအချိန်ရှိခိုက်ကလုံလစိုက်ပြီးတော့သိထသတိထားကြဖို့ခိုင်းတာပဲလားဆိုဆိုကိုပိုင်ဥစ္စာကို မရှိပါမရှိပါစွန့်ခွာသွားရမည်သာတကားငါမရွှေကဘလောက်ငွေကဘလောက်အိုးအိမ်တိုက်တာအဝတ်ထဲဘလောက်လို့ပြောနေကြပြီမဲ့လို့တကယ်သေးသွားတော့အဲ့ဒါတွေပါရတာအိမ်ကလူတွေကရောထက်ပေးရမလကဝုတ်ကောင်းစလားလေးဝုတ်ပြီးတော့သေသွားရင်တော့မှအဝတ်ဟောင်းလေးနဲ့ပြောင်းဝင်တယ်ဒါကလေးတွေဝတ်ရသေးတယ်ချွတ်ယူထားလိုက်ရွှေသွားပိုင်တူနဲ့ရိုက်ချွတ်တာ လက်စွပ်ပိုင်ရင်လည်းချွတ်ထားခဲ့တယ်နှတောင်းပိုင်ရင်လည်းပဲမသာလောင်းကြီးဒီတိုင်းပို့လိုက်ရလားအမလီသားသမီးရဲ့အမွေဆိုပြီးတော့ခေါင်းဖက်ငိုတာများလေအကောင်းမထင်တဲ့နှတောင်းချွတ်တာနောက်တစ်ယောက်ကလာတာအမွေဆိုပြီးဗိုက်သေးရှာတယ်တော့ရွဲရှာနောက်ကြတော့မှသေပြီးမှလာတာအမေသမီးလာအောင်တော့မဆောင်တော့ဘူးလားဆိုသူမရတော့ဘူးဆိုပြီးဝမ်းနဲ့ပက်လက်နဲ့ငိုတာအကောင်းငိုတာတယောက်မှမပါဘူး ဒါတို့မအေးအိုတွေကတို့သိရင်တို့သားသမီးငိုပေါ်ရတယ်မြန်သူကမချီလက်နိုင်နဲ့နော်အမေအတွက်ငိုတာမဟုတ်ဘူးဘယ်သူအတွက်ငိုတာလဲအဲသူအတွက်ငိုတာအဲ့ဒါသဘောပေါက်ဒါကြောင့်ကိုယ်ပိုင်ဥစ္စာကိုယ်ပိုင်ဥစ္စာမရှိပါမရှိပါစွန့်ခွာသွားရမိသားတကားစွန့်ခွာသွားရမိသားတကားလိုမပြေဝလိုမပြေဝအာမယ တဏကျွန်ကြီးပါတကားအေးဘုန်းကြီးတို့ကရတာလေးနဲ့မြအောင်သုံးတွေ့တဲ့လူနဲ့တက်အောင်ပေါင်းရောက်တဲ့နေရာမှာပြောအောင်နေအေးအဲ့ဒါကသာသနာနဲ့တွေ့တဲ့အခါဒီသာသနာတော်ရဲ့ထုံးနည်းကျင်လာမှာဝိပဿနာအရေးအကြီးဆုံးဖြစ်လို့အဲ့ဒီဝိပဿနာနဲ့ပြောအောင်နေတတ်မှာ တောကဆိုတာဗျာဗျာဒနာတရားတွေကြောင့်ဆုံတတ်တယ်မိသူမဆိုရှောင်လို့မရအဲ့ဒီတောကဆိုတဲ့ပူပင်မှုလေးကိုအမှတ်စိတ်နဲ့ဖြောက်ကြည့်နိုင်မလားနိုင်ရင်ငါဟုတ်ပြီမနိုင်သေးရင်တော့ငါပိုင်တာတွေအလကားပဲဒါကြောင့်ဘုန်းကြီးရဲ့အသက်82နှစ်အဘုန်းကြီးရဲ့ဒီရှင်ပြုပေးတဲ့တိလရှင်ဆရာကြီးရှိဆရာကြီးကိုတောကကိုကိုဖြောင်းနိုင်အောင်လုပ်တော့တစုံတကုသောပူဝေမှုတောကမဖြောင်းနိုင်ရင်ဆရာကြီးတနေ့တည်းခုနှစ်ချမ်းအောင်ထားတဲ့ပညာတွေဘာမှအသုံးမဝင်ဘူး တရားရှုမှတ်ထားတာတွေလည်းအသုံးမဝင်မှုဒါကြောင့်အမြင်မပြကိုအာဇိနကံဖြစ်အောင်သွားရထိုင်အိတ်တတိကလေးတတိစိတ်ကလေးနဲ့ကပ်ပြီးတော့နေပါဘုန်းကြီးဒီဝါတွင်လာပြီးတော့တရားနာတရားအားထုတ်လို့အဲ့ဒါဘုန်းကြီးရဲ့ရှင်းအမှမွေးသားအမေကြီးကိုလည်းအဲ့ဒါဘုန်းကြီးတို့တတိတဝေကစကားပြောချလိုက်ရတယ်ဘုန်းကြီးတို့တရားဓမ္မလည်းတွက်ကြည့်ယောဂမရဒီပြင်းပြထန်ထန်ဖြစ်လာပြီဆိုရင်ဒီဘာမှအာကိုလို့မရဘူးအမေရောဖေရောသမီးရောသားရောဇနီးရောမရရော မျှဝေခံလို့ရမရပါဘူးအဲကိုသာခံရမယ်ဘုန်းကြီးနိုင်ငံခြားသွားကန်ဒီကရှေးစစ်တခါတည်းရှေးမသွားလို့တုံခိုက်တာ၃နာရီတို့တဟင်းဟင်းနဲ့ဘာပြင်းမှန်းကိုမသိဘူးနောက်ဆုံးကြတော့ကိုင်းသေးရင်လဲငါဟောနေတဲ့တာတရားအမှတ်နဲ့သိအောက်တဆုံနတ်ပြည်ပဲဆိုပြီးမှတ်ချလိုက်တယ်မှာကြာသွားတယ်ဗျာယောဂကြာသွားတယ်အဲ့ဒါအမှတ်တရားဟာအကောင်းဆုံးပဲသူ့ရဲ့ကောင်းတဲ့မိတ်ဆွေဘယ်သူမှ မရှိတော့ဘူးတို့ပြိတ္တာ အင်ရှင်မမိတ်ဆွေအာဂျီနိုမိုတိုလို့ဆိုမြဲသွေးပိတ်ယောဂဖြစ်တယ်ဟုတ်မလားအခုတကယ်မိတ်ဆွေကဘာပါလဲတတိပဋ္ဌာန်၄ပါးဆိုဗါတဲ့ကိုပိုင်အလိုမပြေဝလိုမပြေဝအာမယအာမယတဏ္ဏဂျွန်ကြီးပါတကား အဲ့ဒီတရားအကျဉ်းဆိုတဲ့ဓမ္မဒေသ၄ပါးကို ရှင်ရဟန္တာပါဠရှင်ရဟုလာတို့အေးနာကြပြီးတော့မှတရားသံဝင်နဲ့ငယ်ငယ်ရွယ်ရွယ်လေးနဲ့အထုတ်တော်မူလိုက်ကြလို့သူတို့ဟာသမိုင်းပြောင်းသွားပါတယ်။ဂိုင်းတော်ပြီဒါကြောင့်မူရစ္ဆပညာရင်ဝိတာခာနဲ့တကွာသောဥပုသေတို့ဟာတဲ့သူတို့မျောလင့်ဤမှန်ချက်တွေတခုမှမက်ဖို့နိဗ္ဗာန်မပါဘူး။ ဒါကြောင့်ဘုရားက ကိုဖြတ်သန်းခဲ့ရတဲ့ဇာတိဇရပြာတိမရဏဘေးဒုက္ခဒုက္ခမှတ်တိုင်လေးခုကိုဖော်ပြသံဝေက ဟောလိုက်တဲ့အခါကျတော့မှဩဟုတ်ပါလားဩဟုတ်ပါလားလို့အမျိုးသမီးတို့တွေဟာခန္ဓာဉာဏ်စိုက်လို့ဒေသနာနုတာရေနာဒေသနာဉာဏ်အရှင်းလျောက်သဖြင့်ညာဏမိမိရဲ့ဉာဏ်ကိုပေတ္တဝါစေ၍ ဒေသနာလမ်းကြောင်းပေါ်မှာကိုညာစေတယ်ဆိုတာအဲ့ဒီဟောတဲ့တရားအတိုင်းလက်တွေ့ရှင်းတာအလုတ်လုတ်တာကိုခေါ်ပါတယ်ဒေသနာဝါသနေအဲ့ဒီဒေသနာဆုံးနိုင်တဲ့ဟောခုနကပြောခဲ့တဲ့အမျိုးသမီးများစွာတွေပရိသတ်ရေကမ္မာပိသမယသောတာပတ္တိမတ်ဖို့နိဗ္ဗာန်အမြိုက်တရားရကြတယ်ရောက်လာတဲ့ပရိသတ်လည်းပဲအင်မတအကျိုးများတယ် အဲ့တော့ခုနကမိမအမျိုးသမီးအုပ်စု၄စုဟာသံဝေကတရားဟောလိုက်တော့ခန္ဓာညာတိုက်ပေါ်ကိုက်မူရရှုမှတ်လိုက်တာသောတာပန်စသည်တီချပါတယ်တရားရကြတယ်ပေါ့ဟုတ်ပလားဒါကြောင့်ဖောဝတ္တုတုအဲသင်မအတွက်လောက်တာလဲဆိုရင်အိန္ဒုဖောနိဗ္ဗာန် ကျွန်ုပ်နိဗ္ဗာန်အတွက်လုပ်ပါသည်ကျွန်ုပ်အလုံးဟာနိဗ္ဗာန်အတွက်ပဲလို့ပြီးသားအောင်ဝိပဿနာတရား9မိနစ်ဘုန်းကြီးတို့ရှုပွား၍အဲပါရမီမျိုးစေ့နဲ့နိဗ္ဗာန်လက်မှတ်ယူကြရအောင်တင်မလင်ခွေကထိုင်နေပါရှောင်းစွာခါဝူထားမလုတ်အိန္ဒရေမလုတ်အိန္ဒရေငြိမ့်ငြိမ့်နေ စိတ်တွေမလွင်ပါမြဲကြည်မိတ်ကခေါင်းတဲ့ပါဝမ်းမာစိတ်ကိုထခေါင်းနာပိန်နာစိတ်ဆိုင်ကမပါယောဂီများလက်ဥဖြဲမျက်စိမိတ်ခေါင်းလေးတဲ့တဲ့နေခါးလေးစမ်းစမ်းထား ရင်ဝင်ရမှာဘယ်လိုဝါဘောညာလိုဝါဖြန့်တဲ့လက်မထိတ်ချင်းထိထားလို့ရတာဒါမှမဟုတ်ဘယ်သူဘောပဲလဲမောက်ရက်တင်ညာလူဘောညာလဲမောက်ရက်တင်လက်ဖြားလေးနိငယ်ကုတ်တရားစကလေးဆတ်ဝမ်းမိုက်ကိုစိတ်ဆိုင်တဲ့ရှင်အလိုက်တင်ကလေးလေရှုလိုက်တော့ဝမ်းမလေးဖောင်းသွားမယ်ဒီကစိတ်ဆွစိတ်မနဲ့ဖောင်းနေမှအလိုက်တင်ကလေးလေထုတ်လိုက်တဲ့အကဝမ်းမကလေးပိန်သွားမယ်ဒီကစိတ်ဆွစိတ်မနဲ့ပိန်တယ်လို့မှအာမရလို့ပြင်းပြင်းမရှုနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့လုံးမရှုနဲ့ကြုံမရှုနဲ့အဟုတ်ကိုတက်အောင်ရှု လိုမရှုနဲ့ပုံမရှုနဲ့ဘိုလ်ကိုတက်အောင်ရှုဖြစ်အောင်လည်းမလုပ်နဲ့ပြက်အောင်လည်းမလုပ်နဲ့ဖြစ်စေယုံနာကိုယ်တဏ္ဏတကယ်ရှိတဲ့ပစ္စုပန်ဆိုတဲ့ပေါင်းမှုပိမှုကိုအတိအကျရှုမှတ်ဝါများအထုကြပါစို့။အဲရှုရင်မှရင်ရှုနိုင်ဖြင့်တတ်မှတ်တဲ့9မိနစ်ဆိုတာပြည့်သွားပါပြီ။အဲဒါနမူနာထားလို့ကိုယ်အိမ်မှာကိုယ်သွားရင်လာရင်ဆိုင်တောင်းရင်လုံရင်ကိုင်ရင်ကလည်းအထုနိုင်ပါတယ်။ ဒါနသီလသမထဆိုတဲ့ကုသိုလ်လုပ်ငန်း၃မျိုးသည်ဖယားမပွက်တဲ့သာသနာ့ဘခေအခါမှာလည်းရှိပါတယ်။တနည်းပြောရရင်ဒါနသီလသမထလုပ်ငန်း၃မျိုးသည်တရိษံလောကမှာလည်းပဲရှိပါတယ်။ဟောဒီဝိပဿနာတရားဆိုတာဖယားပွင့်ရခေမှာမှရှိတယ်။တရိษံလောကမှာဝိပဿနာ မရှိပါဘူး။ဒါကြောင့်တရိษံတို့ရဲ့ထူးခြားချက်က တရိษံနဲ့လူတို့ရဲ့ထူးခြားချက်ကဒီဝိပဿနာဆိုတာလေးကိုမူကင်ထားပြီးတော့အဲ့ဒါမုတ်ချတရားဓမ္မကို အထုတ်ကြပါ အထုတ်ရင်မတ်တာသူပါသူဆိုပြီးတော့ဘဝတိတ်ပါရမီအားလျော်စွာဝိပဿနာဉာဏ်ရည်တွေတွတ်တက်ပြီးတော့မက်ဖို့နိဗ္ဗာန်ရနိုင်တယ်ဆိုတာဘုန်းကြီးတို့ပြိဿတိလောက်ပြီးဖြစ်ပြီးကာယအလုံးစုပေါင်းစုတောင်းအမြပေးဝေကြရအောင်ဤမာယဤမာယ ဓမ္မာနုဓမ္မပฏิပါတိယဗုဒ္ဓံမုဇေမိဓမ္မံမုဇေမိသံဃံမုဇေမိရှင်ဖယားဤတော်များသည်ဤမဟာလောကုတ္တရာတရား ဘူဝအလျောသောဒီမဟာတတိပဒအချင်းမြတ်ဖြင့်မြတ်စွာဘုရားကိုပူဇော်ပါ၏တရားတော်ကိုပူဇော်ပါ၏ဘာငါတော်များပေါင်းကို ပူဇော်ပါ၏ရှင်ဖယားအတ္ထာဣမာယတတိပဒါယသရမရဏမပရိမုတ်စိတ်တာမိရှင်ဖယားဤတော်များသည် ဒီမာတတိပတ္တအကျဉ်းမြတ်ဖြင့်ကိုဘေဆိုကြီးသေဘေဆိုကြီးမှမချို့ဧကံလူမြောက်ရတော့အမှန်မာတကားသို့ဤသို့ပြုရာမြတ်ဘုံများကြာ ချမ်းသာအေးကြီးဒေမဲ့မီလေးရွှေပြည်တုံးချလမ်းမကောင်းပဲရောက်ရပါလို့ထိုထိုဘဝရင်လဲရလဲဒုက္ခလေးကယမပါမပါကမြ မတွေ့ရလေသာဝအိစ္ာမင်္ဂလာတော်ရွယ်သာသာရစေတော်ယနေ့ယခုပြုမြူရမြမြာပါတော်မိဘဆရာမြို့ပါနှင့်ဘုရား ဇာနတာအရေးစား၏ရှိရမြအလုံးစုံဘုံသုံးရဲ့ဖြစ်ဖြစ်သမျှဝေ ကင်းကြပါစေစိတ်ရှင်ရကင်းကြပါစေကိုယ်ရှင်ရကင်းကြပါစေယမချမ်းသာကိုခန္ဓာ နံစွာဆောင်ရွယ်နိုင်ကြပါစေမြာမြာမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြာ မြတ်မြတ်ယူတော်မူကြပါကုန်တော်သာဓုသာဓုသာဓုမြတ်မြတ်မြတ်ယူတော်မူကြပါကုန်တော်သာဓုသာဓုသာဓု အားလုံးကိုနှုတ်ဆက်ဝါငြိမ်းချမ်းသာယာကြပါစေ။